သာသနာတော်တက္ကရာ2558ခုနှစ်ဟောဇာတက္ကရာ1386ခုနှစ်နေုံလာပြည့်ကျော်9ရက်ခရစ်နှစ်2014ခုဇွန်လ21ရက်စနေနေ့အမေရိကန်နိုင်ငံမေရီလင်းပြည်နယ်ဆီလဘာစပရင်မြို့မင်္ဂလာဓမ္မကျောင်းတိုက်မင်္ဂလာဓမ္မကျောင်းတိုက်ဆရာတော် ဘုရမသာမိနှင့် BABA အသင်းကြီးတို့မှကြီးမူကျင့်ပတ်အပ်သောရှင်မင်းဝန်ဆရာတော်ဤမာသတိပဋ္ဌာန်ချိန်ပြည့်၁၀ရက်တရားစံပွဲမှာဘုန်းကြီးဓမ္မဒါနတရားလူပြည့်လူမာကတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုချီခံပြီးတော့တတိပဋ္ဌာန်ကြွေးကြော်တန်ဆိုတဲ့တရားပါ ဗာတရားလေးလေတတိပဌာန်ကြွေးကြော်တာပါဗျာဒီတတိပဌာန်ကြွေးကြော်တဲ့တရားတော်ကြီးကိုဘုန်းကြီးတို့မြတ်စွာဘုရားလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကကုလူတိုင်ကမ္မတတ္တမနိဂုံးရွာကြီးမှာဟောကြားခဲ့ပါဒီတတိပဌာန်သုတ်တန်ကြီးကိုဟောတော်မယ်ဆိုရင်မြတ်စွာဘုရားကရနိုင်တဲ့အကျိုးတရားတွေကိုကြွေးကြော်ကြီးညာပြီးတော့မှဟောကြားတာဖြစ်ပါတယ် ဒါကြောင့်မို့အမေရိကန်နိုင်ငံမှာရောက်ရှိနေကြတဲ့ဘုန်းကြီးတို့မြန်မာဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များအကျဉ်းချဘုန်းကြီးတို့ဒီတိုင်းကဗီယက်နမ်ကမ္ဘောဒီးယားချိုင်းနာနောက်ပြီးတော့နီပေါဘုန်းကြီးတို့ဒီမှာအားလုံးယောဂီတွေအဆုံးရှိပါတယ်ဒီနိုင်ငံတွေဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်များကိုမြတ်စွာဘုရားဟောကြားထားတဲ့ဒီတိပ္ပဏသုတ်တံတရားတော်ကြီးကိုဘုန်းကြီးက ဒုဒ္ဓမ္မသတိက္ခဏဒုဒ္ဓမ္မလာတဲ့အတိုင်းစာပိုင်းအလယ်ပိုင်းအဆုံးပိုင်းလို့အပိုင်းဘယ်နှပိုင်းလဲသုံးပိုင်းပါဗျာဒါဘုန်းကြီးသုံးပိုင်းခွဲပြီးပြောခဲ့တယ်အစာပိုင်းဆိုတာသတိပဋ္ဌာန်တရားရဲ့အကျိုးတရားတွေကိုဟောထားတာအလယ်ပိုင်းဆိုတာကကျင့်စဉ်တွေကိုဟောကြားထားအဆုံးပိုင်းဆိုတာကအနိတ္တတကထာ ဒီကျင့်စဉ်အတိုင်းကျင့်ကြံအားထုတ်ရင်ဘယ်နှစ်ရက်အတွင်းဘယ်နှစ်လအတွင်းဘယ်နှစ်နှစ်အတွင်းမှာရနိုင်တယ်ဆိုတာကိုအာမခံချက်ပြပြီးဟောခဲ့တာအဲ့ဒါကိုဘုန်းကြီးတို့ခုမင်္ဂလာဓမ္မကျောင်းတဲ့ကြီးရဲ့မာသရိချံ10ရက်အချင်းပြည့်တရားစခန်းပွဲကြီးမှာဘုန်းကြီးဒုတိယရက်ကစပြီးတော့ဒီကြွေးကြော်တန်ကိုဘုန်းကြီးဟောခဲ့တာ ဒီနေ့ဆိုရင်ဒီနေ့ညဆိုရင်ရှေ့ရဲ့ရှင်းညာမြောက်ရှိသွားပြီဒီရှင်းညာမြောက်နဲ့ဒီသတိပဋ္ဌာန်တရားကိုအကျဉ်းချုပ်ပြီးတော့အစာပိုင်းအလယ်ပိုင်းအဆုံးပိုင်းကိုဘုန်းကြီးပြည့်စုံအောင်မို့အစာပိုင်းလေးမှာဘုန်းကြီးအကျိုးတရားအကျဉ်းချုပ်ပြီးပြောပြီးတော့ကြွေးကြော်တန်းဆိုပြီးဟောခဲ့တယ်။အလယ်ဒုတိယရက်ကစပြီးဘုန်းကြီးကျင့်စဉ်နေဟောခဲ့တယ် ဒီအကျိုးတရားတွေရနိုင်ဖို့ဆိုတာဒီကျင့်စဉ်မပါဘဲနဲ့ရပါမလားမရပါဘူးဒီကျင့်စဉ်တွေကိုလည်းပြည့်ပြည့်စုံစုံနားလေသဘောပေါက်ထားဖို့မလိုဘူးလားလိုပါပါဘုရားဘုန်းကြီးတို့ဒီကနေ့အထုတ်ကြတဲ့ပုဂ္ဂိုလ်တွေထဲမှာအလေးအကျက်တွေရှိပြီးအထုတ်ထားတဲ့ပုဂ္ဂိုလ်တွေအတွက်တော့ဘုန်းကြီး ဒီတိဋ္ဌာန်တရားရဲ့ကြွေးကြော်တန်တရားတော်ကြီးဟာအများကြီးအကျိုးများသွားမယ်လို့ဘုန်းကြီးယုံကြည်ပါတယ်။အာမထုခုတဲ့ပုဂ္ဂိုလ်တွေအတွက်လည်းပဲတကယ်ကျင့်ကြံအားထုတ်နည်းတွေကိုပြည့်ပြည့်စုံစုံနားလည်သဘောပေါက်သွားနိုင်မယ်လို့ဘုန်းကြီးနားလည်ပါတယ်။အားလုံးဟာအာထုဆဲဖြစ်တဲ့ပုဂ္ဂိုလ်အာထုဆဖြစ်တဲ့ပုဂ္ဂိုလ်အာထုပြည်သာဖြစ်တဲ့ပုဂ္ဂိုလ်များအတွက်အားလုံးအကျိုးမများဘူးလား။များပါပါ ထားရောက်မှုဆရာတော်ဘုရားသာမီးနဲ့ပြီးပြီးသင်ကြီးအပင်မခံပြီးတော့နှစ်စဉ်နှစ်စဉ်ဒီတရားစခန်းကြီးကိုကြိုးကြိုးစားစားနဲ့ဖြစ်မြောက်အောင်ငွေကြေးကုန်ကြခံရလုံအားအများကြီးခံရအချိန်တွေအများကြီးပေးရအဲ့ဒီလိုအချိန်တွေရောလုံအားတွေရောနောက်ပြီးတော့ငွေကြေးတွေရောကုန်ကြခံပြီးတော့ ဆောင်ရွက်ရာကျိုးနတ်ပါလေလို့ဘုန်းကြီးကဒီနေ့ပြောလိုပါတယ်။ဘာကြောင့်လဲဆိုတော့အထုတ်လာကြတဲ့ပုဂ္ဂိုလ်တွေဘုန်းကြီးစောစောကပြောတဲ့အတိုင်းအမထုတ်ဘူးသေးတဲ့အသည့်အသည့်ရောက်လာတဲ့ပုဂ္ဂိုလ်တွေအတွက်လည်းပဲအထုတ်နည်းကိုပြည့်ပြည့်စုံစုံသူတို့နားလည်သဘောပေါက်သွားပြီ။အထုတ်ဤသာပုဂ္ဂိုလ်တွေအတွက်လည်းပဲတကယ်ကိုဖြစ်တဲ့ဖြစ်ထိုက်တဲ့ ဝိပဿနာအသိဉာဏ်လေးတွေသူတို့တဏ္ဍာမှာအများကြီးဖြစ်သွားပြီ။ဒါကြောင့်ပင်မရကျူနတ်ပါလေ၊ကုံကြခံရကျူနတ်ပါလေလို့ပြောလို့ပါ။အဲတော့ဒီတတိပ္ပံတရားမှာဘုန်းကြီးအပိုင်း၃ပိုင်းနဲ့ဟောတဲ့အထက်ကအခုကျင့်စဉ်နေဆိုရင်လည်းကာယဝေဒနာစိတ်ဓမ္မဒီတတိပဋ္ဌာန်တရား၄ပါးကိုဣရိယာပဋ္ဌာန်ပိုင်းနေရာဖြင့်ထိုင်တဲ့ဣရိယာဟုရက်တဲ့ဣရိယာဟုသွားတဲ့ဣရိယာဟုလျောင်းတဲ့ဣရိယာဟု အိရိယာပု၄ပါးဖြင့်အပြည့်စုံရှုမှတ်ပုံ၏နောက်အာယုန်နဲ့ द्वार ဆုံတိုင်းမှာမြင်တိုင်းကြားတိုင်းနိုင်တိုင်းစားတိုင်းတွေ့ထိတိုင်းစိတ်ကူးစဉ်းစားကြံစည်တိုင်းမှာစပြီးတော့ပေါ်ကိုင်းအာယုန်တိုင်းကိုမလွတ်အောင်ရှုမှတ်ပုံတွေကိုဘုန်းကြီးအပြည့်စုံဟောကြားပေးခဲ့တယ်။အဲလိုဟောကြားပြီးတဲ့အခါကျတော့မှဘုန်းကြီးဒီတတိပဋ္ဌာန်တရားရနိုင်တဲ့အကျိုးတရားတွေကိုကြွေးကြော်တာဖြစ်နေဘုန်းကြီးပြန်ပြီးတော့ဟောပေးတယ်။ အဲ့ဒီမှာမြတ်စွာဘုရားဟောကြားထားတာဒီတတိပဋ္ဌာန်ကျွေးကြောတာမှာအကျိုးတရား9ပါးဟောပေးထားတယ်ဘယ်နှပါးလဲ9ပါးဒီတတိပဋ္ဌာန်တရားတွေကိုတကယ်ဆရာသမားရဲ့ညွှန်ကြားချက်အတိုင်းရိုးရိုးသေးသေးလိုက်နာအားထုတ်တဲ့ပုဂ္ဂိုလ်များရနိုင်တဲ့အကျိုးတရားနံပါတ်1ဝိတ္တုတ္တိယစိတ်ငြိမ်ခြင်းမှစင်ကြယ်ခြင်းဆိုတဲ့အကျိုးကိုရမယ်။ဘာစင်ကြယ်ခြင်းအကျိုးရလဲ။စိတ်ငြိမ်ခြင်းမှစင်ကြယ်ခြင်း စိတ်ညစ်ကြေးတွေဆိုတာလောဘတွေဒေါသတွေမောဟတွေမာနတွေအိတ်တာတွေမစ္ဆေယတွေဒီတရားတွေဟာစိတ်ရဲ့စင်ကြယ်စေတာလားညှဉ်းနှွမ်းစေတာလားညှဉ်းနှွမ်းစေတာဒါကြောင့်သူဟာစိတ်ရဲ့ညစ်ကြေးအဲဒီစိတ်ရဲ့ညစ်ကြေးဖြစ်တဲ့ဒီလောဘဒေါသမောဟမာနစတဲ့ဒီတရားစိုးတွေဝင်နေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာစိတ်အငြိအကျေးတွေဖုံးလွှမ်းနေတဲ့အတွက်ကြောင့်မို့အဲ့မှာစိတ်ဆင်းရဲမှုတွေကြုံလာ ဒါကြောင့်မို့ဒီညစ်ကြေးတွေစင်ကြယ်ဖို့မလိုအပ်ဘူးလားလိုအပ်ပါဘူးစင်ကြယ်နိုင်တဲ့နိလန်းကိုမြတ်စွာဘုရားဤကာယနာမေကဒီတတိပဋ္ဌာန်တလန်းမြေရှိတယ်ဒီတတိပဋ္ဌာန်နိလန်းအတိုင်းသာလိုက်နာပြီးကျင့်သုံးလို့စိတ်ကြည်ငြိမ်မှုတမာတိထက်တာအကောင်းစွာရလို့ကာမိသန္တပြပါရထိနာမိတဲ့ဥဒိစ္စကုက္ကုစဝိဇိကိစ္စဆိုတဲ့နိဗ္ဗာန်တရားတွေကင်းသွားပြီဆိုရင်စိတ်တည်စင်ကြယ်လာစိတ်တဝိတ္တုဖြစ်လာ အဲ့ဒီလိုစိတ်တွေစင်ကြယ်မှုစိတ်ဓာတ်ဝိတ္တုဖြစ်ပြီးဆိုရင်အဲ့ဒီကမှဒသင်ဒိဋ္ဌိဝိတ္တုကင်္ခာဝိရဏဝိတ္တုဝိတ္တုတွေစင်စင်ဖြစ်တယ်။အဲ့တော့ဒီစိတ်တွေစင်ကြယ်မှုကိုပထမဦးဆုံးယောဂီတို့ကိုယ်တိုင်အားထုတ်တဲ့ပုဂ္ဂိုလ်တွေကိုကိုယ်တွေ9မိနစ်လောက်ရှုမှတ်နေတဲ့ပုဂ္ဂိုလ်က9မိနစ်စိတ်ညစ်ကြေးစင်ကြယ်နေတာကိုကိုယ်တိုင်တွေ့ရတယ်။ 10မိနစ်လောက်အထုတ်နိုင်တဲ့ပုဂ္ဂိုလ်မိနစ်20 30အထုတ်နိုင်တဲ့ပုဂ္ဂိုလ်မိနစ်20 30တဏှာရင်ပြည့်ဝရှုနိုင်တဲ့ပုဂ္ဂိုလ်တဏှာရင်ပြည့်ဝစဉ်းကြည့်ကြည့်စဉ်းကြည့်ရတွေ့ရဒီကျိုးတရားကိုနံပါတ်1ရနေပြီအထုတ်နေစေမှာဘယ်အချိန်မှရတာလဲအထုတ်နေစေမှာအထုတ်နေစေမှာနောက်ဘဝနောက်ဘဝမှာမိမိတို့အထုတ်ထားတာဒီနောက်ဘဝမှာအကျိုးပေးမှာမဟုတ်ဘူးအခုကိုအထုတ်နေစေမှာတန်ဋိဋ္ဌိကမျက်မှောက်အကျိုးပေးနိုင်တဲ့တရားလို့မြတ်စွာဘုရားဟော အကာလိကငါဘုရားဟောထားတဲ့တရားတွေဟာအချိန်ဆိုင်ပါဘူးတဲ့ချက်ချင်းကိုကြိုးပင်းနိုင်တဲ့တရားတွေပါချက်ချင်းချမ်းသာမှုတွေကိုပေးနိုင်တဲ့စိတ်ငြိမ်ခြင်းစင်ကြယ်နိုင်နံပါတ်1နဲ့နံပါတ်2ကတောကပရိဒီဝါဆိုရင်ကိုဆွဲမှုတောကတွေငိုကြွေးမှုပရိဒီဝါတွေအဲ့ဒီတောကပရိဒီဝါတွေကြုံတွေ့လာလို့ရှိရင်လည်းပဲဒီတောကပရိဒီဝါမှာလုံညောင်းလို့လို့ရှိရင်ဣကာယနာမေကဒီတိဋ္ဌာန်နာမေ ဒီတိဋ္ဌာန်တရားတွေကိုဒါအခုဘုန်းကြီးတို့ညွှန်ကြားလိုက်တဲ့အတိုင်းပေါ့ကျေးဇူးတော်ရှင်မဆီဆရာတော်ဘုရားရဲ့ဥပနိဒေယအတိုင်းလိုက်နာပြီးတော့ဒီတိုင်းကျင့်သုံးအထုသွားမယ်ဆိုရင်ဒါကြောင့်ဖြစ်စေသမီးကြောင့်ဖြစ်စေဖြစ်စီကြောင့်ဖြစ်စေမိမိတို့အလုတ်ကံတွေကြောင့်ဖြစ်စေပေါ့ပြဒနာတရားတွေကြောင့်ဖြစ်စေအဲ့ဒီလိုစိတ်ထဲမှာပူဆွေးမှုဒုက္ခတွေကြုံတွေ့လာမယ် အဲ့ဒီကမှတဆင်းပရိဒီဝမိဒီတောင်းလောင်လမ်းမယ်ဆိုရင်လေဒီတိပြန်တရားအထုတ်ခြင်းအပြင်ဥဆွေးမှုတွေလည်းလုံမြောက်နိုင်တယ်ငိုကြွေးမှုတွေလည်းပါဖြစ်နိုင်တယ်လုံမြောက်နိုင်တယ်ဒီကျိုးလေးရအဲ့တော့စင်းရည်ကြီးတွေစင်ကျင်နေပြီဆိုတဲ့ကောကဒီဥဆွေးမှုတောကတွေငိုကြွေးမှုပရိဒီဝတွေလည်းမဝင်နိုင်တော့ပါဘူးနိုင်နေသွားပါနောက်နံပါတ်၄နဲ့နံပါတ်ကဒုက္ခဒေါမနတာနာအထင်ကမာယ ကိုယ်ဆင်းရဲမှုတွေကြုံတွေ့လာတဲ့အခါစိတ်ဆင်းရဲမှုတွေကြုံတွေ့လာတဲ့အခါအဲဒီလိုကြုံတွေ့လာရင်လည်းပဲဧကရဏမေကဒီတိပ္ပံလမ်းတန်လိုက်လာကျင့်သုံးရင်အထင်ကမာယဒီကိုယ်ဆင်းရဲမှုတွေလည်းလုံးဝချုပ်ငြိမ်းသွားနိုင်တယ်စိတ်ဆင်းရဲမှုတွေလည်းလုံးဝချုပ်ငြိမ်းသွားနိုင်တယ်ဆိုတာကိုချုပ်ငြိမ်းပုံတွေကိုခွန်ကြီးတို့ယောဂီများဒီနေ့ကခွန်ကြီးတို့ဟောကြားခဲ့ပြီးပြီ အခုအကျိုး၅ပါးပြီးသွားပြီဘယ်နှပါးပြီးသွားပြီလဲ၅ပါးပြီးသွားပြီအဲ့တော့နံပါတ်6ဖြစ်တဲ့အကျိုးတရားကညာယတအဓိကမာယအရိယာမဲ့ကိုရခြင်းကနံပါတ်9ကနိဗ္ဗာန်နတ္တတစ္ဆိကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းကဣကယနာမေကမြတ်စွာဘုရားဒီကလန်းမျိုးရှိတယ်။ဒွိရပထောတဲ့နိဗ္ဗာန်သွားဖို့ရလမ်းနှစ်ကြောင်းငါဘုရားမဟောခဲ့ဘူးတဲ့တစ်ကြောင်းနဲ့ပဲ။ တကြောင်တည်းသောလမ်းပဲလမ်းနှစ်ခွမရှိဘူးတကြောင်တည်းသောလမ်းဒီတတိပဋ္ဌာန်လမ်းကပဲသွားရမယ်ဒီတတိပဋ္ဌာန်လမ်းတန်လျှောက်တန်းသွားလို့ရှိရင်ဘုန်းကြီးတို့ယောဂီများအဲ့ဒီလမ်းစဉ်မှန်ကန်ရင်မိမိရဲ့လူလာတဲ့ငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်တွေ့ရအဲ့ဒီလမ်းကြောင်းမှန်မှုအရေးကြီးတယ်အဲ့လိုလမ်းကြောင်းမှန်မှန်ကန်ကန်နဲ့အားထုတ်သွားတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးမနေ့က တတိဓမ္မလေးအားဖြင့်ထက်တန်အားကောင်းစွာရဟန္တာတဲ့ပုဂ္ဂိုလ်ဒီဝိပဿနာဉာဏ်ဖြစ်ပုံလေးဒီမနေ့ကပြောခဲ့ပြီပဋိသင်္ခာဉာဏ်တိအောင်ပညာတိအောင်နော်ပဋိသင်္ခာဉာဏ်နာမရူပပရိစ္ဆေဒဉာဏ်ကနေပြီးတော့အဆင့်ဆင့်ဉာဏ်နေဖြစ်သွားပုံဉာဏ်တွေ့မြင်သွားပုံအချင်းချုပ်လေးပေါ့အကျဉ်းတရားဖြင့်သိကြည်ရင်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟောကြားထားတဲ့ဝိသုဒ္ဓိခုနှစ်ပါးနဲ့ဉာဏ်စဉ်16ပါးတရားကိုနားကြားခြင်းအကျေတွန်းရအောင် ဘုန်းကြီးတို့ယောဂီများကိုဘုန်းကြီးကဉာဏ်ဖြစ်ပုံလေးသိယုံလေးသိယုံလေးကိုဩဒီလိုအထုတ်ရင်ဒီလိုဉာဏ်ဖြစ်သွားတာပါလားအဲ့မှာမင်းကဥရိယမယဉာဏ်ဖြစ်ပုံဥရိယမယဉာဏ်ဖြစ်ပြီဆိုရင်ဖြစ်တဲ့အပြက်ကိုသိပြီဘာနဲ့ဘာလို့သိတာလဲဖြစ်တဲ့အပြက်အဲ့ဒီကနေပြီးတော့ဒီဥရိယမယဉာဏ်ဘုန်းကြီးတို့ယောဂီများဒီဉာဏ်က တရားရဲ့ဓမ္မရတ္တဓမ္မပီတိကိုယ်တိုင်ခံစားရတဲ့ပုဂ္ဂိုလ်တွေဟာဒီဥရိယဗျာဉာဏ်ကိုကောင်းကောင်းဖြစ်သွားတဲ့ပုဂ္ဂိုလ်ဟာတရားကိုအမထုတ်ပြဘူးမနေနိုင်တော့ဘယ်မှာတရားစခန်းဘယ်တော့ဖွင့်မှာလဲဆိုတာပဲဖြစ်နေဘုရားတို့မင်္ဂလာရမကျောင်းလက်ဆရာတော်နဲ့ပဲတွေ့တွေ့အမှုဆောင်ညာနဲ့ပဲတွေ့တွေ့ဘယ်တော့ဆရာစခန်းဖွင့်မှာလဲဘယ်တော့တရားစခန်းဖွင့်မှာလဲဆိုတာကိုဖြစ်နေတယ် တရားနဲ့ကင်းပြီးမနေလို့တော့ဘာကြောင့်လဲတရားရဲ့အရာတာကိုကိုယ်တိုင်ခံစားရလို့လားမခံစားရလို့လားကိုယ်တိုင်ခံစားရဘုန်းကြီးတို့ယောဂီများကိုဘုန်းကြီးအ ਨੇ ဆုံးအောက်တဲ့ဒီဥရိယဗျာဉာဏ်တော့တော့ဘုန်းကြီးကဖြစ်စေချင်တာဘုန်းကြီးတို့ယောဂီများလည်းကြိုးစားကြပါဖြစ်တဲ့ပုဂ္ဂိုလ်လည်းပဲဒီထဲမှာဖြစ်နေပါတယ်ဓမ္မပီတိတွေကိုယ်တိုင်ခံစားနေရတဲ့ပုဂ္ဂိုလ်တွေလည်းဒီထဲမှာပါပါတယ် ဓမ္မရတ္တတရားရဲ့အရသာကိုဘုန်းကြီးတရားမဖြုတ်ချင်လောက်အောင်ကိုပဲအရသာတွေ့နေတဲ့ပုဂ္ဂိုလ်တွေတရားရတာတွေတွေ့ရတဲ့ပုဂ္ဂိုလ်တွေလည်းရှိပါတယ်။အဲ့ဒီညာရောက်နေတဲ့အခါအင်မတန်ကိုချမ်းသာနေတဲ့အခါကျတော့လောကနိဗ္ဗာန်နိဗ္ဗာန်အလုံးထဲမှာဒီဥရဗျာဉာဏ်ကိုမျက်မှောက်ပြုနေရပြီတွေ့သိနေရပြီဆိုတဲ့ပုဂ္ဂိုလ်ကတကယ်ကိုနိဗ္ဗာန်ချမ်းသာခံစားနေရသလောက်စိတ်ထဲမှာဖြစ်နေတတ်ပါတယ်။အဲ့ဒီကံမျိုးမှာကိုယ့်ရဲ့ ပြည့်တည်နေတဲ့တရားရဲ့အရသာတွေတရားရဲ့ဓမ္မရတ္တတွေဓမ္မပီတိတွေခံစားနေရတော့ဒါတရားလမ်းဆုံးမဲလို့ကိုယ်စိတ်ထဲမှာဒီတရားပုံမှာပဲနှစ်သက်ပြီးတော့သဘောကျပြီးတော့နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်မတိုးနဲ့တယ်ရှေ့ကိုညံနေမတက်တော့အဲ့ဒါကိုကမ္မဋ္ဌာန်းဆရာအတွေ့အကြုံပြည့်စုံတဲ့ရင့်ကျက်တဲ့ကမ္မဋ္ဌာန်းဆရာနဲ့တွေ့မှာဒါကိုကမ္မဋ္ဌာန်းဆရာကပြုပြင်ပြီးတော့အဲ့ဒီယောဂီကိုပြုပြင်ပေးလိုက်မှာ ဒါပေမဲ့ယောဂီရဲ့အလိုလိုလိုက်လို့မရဘူးနော်ဒီဉာဏ်ကကိုယ့်ကိုယ်ကိုကျင့်တတ်နေတဲ့အခါကျတော့အဲ့ဒီဉာဏ်ကိုရတဲ့ပုဂ္ဂိုလ်ကတချို့ပုဂ္ဂိုလ်များစုအတိမာနဖြစ်တတ်တယ်မာနမှာတာမန်လေးမဟုတ်ဘူးအတိမာနဗမာနလည်းလေအတိမာနလွန်လွန်ကဲကဲကိုမာနတွေတက်သွားတာတရားမာနအင်တန်တက်သွားတာ ငါတကယ်ကိုဒီထဲမှာတော့ငါတကယ်ကိုအာကယောက်ျားပဲအာကလူပဲငါတရားတွေ့သွားပြီငါလူဘယ်တော့မှမတွေ့ဘူးငါခုတရားတွေ့သွားပြီဆိုပြီးကိုကိုကိုကိုတိတ်ပြီးထင်ကြီးပြီးတော့အခိမာနလေးဖြစ်တဲ့အဲ့ဒါဆရာကသူ့အလိုကိုလက်မိရင်ပူဆိုးသွားတယ်အဲ့ဒီမှာဆရာဟာကျွမ်းကျင်တဲ့ကမ္မထာနာစီရရှိဖို့လိုတယ်အဲ့ဒီဆရာလိုနဲ့တွေ့ဖို့လိုတယ် အဲ့ဒီဆရာမျိုးနဲ့တွေ့ပြီဆိုမှကမ္မဋ္ဌာန်းဆရာကပြုပြင်ပြီးတော့ပေးလိုက်တဲ့အခါကျတော့မှလမ်းကြောင်းတဲ့သွားတဲ့အခါကမ္မဋ္ဌာန်းဆရာညွှန်ကြားတဲ့အတိုင်းလိုက်နာပြီးရှုမှတ်အားထုတ်တဲ့အခါကျတော့မှဩဒီချမ်းသာတကယ်နိဗ္ဗာန်ချမ်းသာမဟုတ်သေးပါဘူးလားဒီတဲ့ချမ်းသာတာတွေနောက်ကိုအများကြီးရှိပါသေးလားဆိုတော့သဘောပေါက်သွားတယ်အဲ့ဒီကြတော့မှဒီချမ်းသာကိုစွန့်လွတ်နိုင်ပြီးတော့ဆက်ကြိုးစားတဲ့အခါကျတော့ရှေ့ ဒီတဲ့အထက်ဆင့်မြင့်တဲ့ဉာဏ်ပင်ကဉာဏ်ဆိုတဲ့အပြက်ကိုသိတဲ့ဉာဏ်ကြီးရောက်သွားတယ်ဘုရားမနေ့ကဒါလေးတွေပြောခဲ့ပြီအဲ့ဒီကနေပြီးတော့ပင်ကပယအာဒီနဝအဲ့ဒီမှာအာဒီနဝညာနိဗ္ဗိဒညာဆိုတာကိုရောက်ပြီဆိုတဲ့အခါကျတော့ဒီအပြည့်ကြီးမကောင်းတာကြီးမြင်ရတဲ့အခါကျတော့ဒီခန္ဓာကိုယ်ကြီးရလာတာကိုသဘောကျသလားမကျတော့ဘူးလားမကျပါဘူး အဲ့ဒီကြတော့မှဒီမှာဖြစ်ပြမုန်းတဲ့ဉာဏ်ပညာဉာဏ်လေဖြစ်ပြမုန်းတဲ့ဉာဏ်အဲ့ဒီမှာသူ့ရဲ့အဓိပ္ပာယ်ရှင်းရှင်းလေးကတော့ညီးငွေ့တဲ့ဉာဏ်လို့ပြောတာဒီယုံဉာဏ်လေးပုံမှာညီးငွေ့သွားပြီဆိုတော့လိုချင်တာလားမလိုချင်တော့ဘူးလားလိုချင်တော့ပါဘူးလောကမှာအိမ်မှာဒီပုဂ္ဂိုလ်နဲ့နေရတာညီးငွေ့ပြီဆိုရင်နေကုန်နေကြတော့အိမ်မှာနေရတာညီးငွေ့ပြီကြောင်းမှာနေရတာညီးငွေ့ညီးငွေ့ပြီဆိုနေကုန်နေကြတော့အဲ့ဒီလိုပဲ အခုညင်းငွေသွားပြီဆိုတဲ့ကဒီခန္ဓာကိုယ်လိုချင်တော့အဲမုန်းနေညာဖြစ်ပြမုန်းနေညာဘာညာနဲ့လေဖြစ်ပြမုန်းနေကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကညင်းငွေရဲ့ညာမာဇီဆရာတော်ဘုရားကြီးရပါတယ်လေညင်းငွေရုပ်နာဖြစ်ပြတွေကိုညင်းငွေမိုးဘုဆရာတော်ကြီးကြတော့ဖြစ်ပြမုန်းနေညာဟောဒီဆရာတော်ကြီးတွေဒီမှာညာလေးတွေကိုဒီမှာတတ်မှတ်ပေးတာ အဲ့ဒီကနေပြီးတော့ဘုန်းကြီးတို့ဆက်ပြီးကြိုးစားတဲ့ခါကျတော့မုံစေတုကမြတ်တာအဲ့ဒီကမုံစေတုကမြတ်တာညာအဲ့ဒီမုံစေတုကမြတ်တာညာဆိုတာကတော့ဒီလောက်မကောင်းတာတွေကိုတွေ့နေတဲ့ခါကျတော့ဒီခန္ဓာကိုယ်ကြီးကလွတ်ချင်လာနောက်ထပ်ခန္ဓာကိုမလိုချင်တော့ဘူးမရချင်တော့ခန္ဓာကိုယ်ကြီးကိုမရချင်တော့ဘုန်းကြီးတို့ချိုးယောဂီတွေရှိပါတယ် ဒီပင်ကဉာဏ်လေးတော့ကောင်းကောင်းဖြစ်လာတဲ့ပုဂ္ဂိုလ်တွေကတခါတရံမှာလူဘဝကြီးကိုမနေကျင်တော့ဘူးဒီလားရှင်ဝေချင်တာလိုလိုဘုံကြီးဝေချင်တာလိုလိုတကယ်တမ်းကျတော့လည်းပဲမဟုတ်ပြန်အဲ့ဒီမှာတကယ်ကိုဒီမှာနိဗ္ဗိဒာဆိုရင်ညီးမွေးတဲ့ဉာဏ်ကိုဖြစ်လာပြီဆိုရင်ဟုတ်ကိုလူလောကကြီးကိုမလိုချင်တော့အဲ့ဒီမှာလွတ်ချင်တာ လွတ်ချင်လာတာကမုံစီလူကမြတ်တယ်အဲ့ဒီညံကနေပြီးတော့ထက်တက်သွားတဲ့ခံကြတော့လွတ်အောင်တဖန်ကြိုးစားအဲ့ဒါဆရာသမားရှိမှနော်ဆရာသမားမရှိရင်ဒါတွေကိုဘယ်လိုလွန်မြောက်အောင်ကြိုးစားနေအဲ့ဒီမှာဆရာသမားလမ်းတဲ့ပေးတဲ့လမ်းကြောင်းပေါ်မှာဖြောက်ပေးတဲ့လမ်းပေါ်မှာကိုကိုရှောင်နိုင်အဲ့ဒီမှာကြတော့မှဟောဒီညံကပြောင်းသွားပြီးတော့လွတ်အောင်ကြိုးစား ဒီခန္ဓာကြီးရနေရင်ဒီဆင်းရဲတွေဒီဒုက္ခတွေဒီဒုက္ခသစ္စာပဲရမှာအဲ့တော့ဒါလွတ်ချင်တယ်ဆိုရင်လွတ်အောင်တခါကြိုးစားရမယ်ဆိုတော့ကြိုးစားတဲ့အခါကျတော့ဟောအစဉဏ်ပြန်ရောက်သွားတယ်လို့ပဲတခါလေအစ်စ်ပြန်ပြီးကြိုးစားရပြန်အဲ့ဒီမှာဝေဒနာတွေဖြစ်လာတယ်ဝေဒနာတွေဝေဒနာတွေမှပြင်းပြင်းထန်ထန်ဝေဒနာတွေဖြစ်လာတယ်အဲ့ဒီပြင်းပြင်းထန်ထန်ဝေဒနာတွေဆိုပေမဲ့လို့ရောက်စ တမာလေးထူထောင်စတုန်းကဝေဒနာကိုလွန်မြောက်အောင်မရှုနိုင်ပေမဲ့အခုဒီအထက်ဉာဏ်မှာဖြစ်တဲ့ဝေဒနာအထက်ပိုင်းဝေဒနာကိုတော့ယောဂီပုဂ္ဂိုလ်ကလွန်မြောက်အောင်ရှုနိုင်တယ်။အဲ့ဒီပုဂ္ဂိုလ်ကဝေဒနာဘလောက်ပြင်းထန်တဲ့ဝေဒနာပဲဖြစ်ဖြစ်လွန်မြောက်သွားအောင်လို့ဒီချက်ရှုမှတ်နိုင်တယ်။အဲ့ဒီလိုလွန်မြောက်သွားအောင်ရှုမှတ်ရင်းကနေပြီးတော့အနေစာဒုက္ခအနတ္တမမြဲတဲ့သဘောဆင်းရဲတဲ့သဘောဆိုးမရတဲ့သဘောတွေဉာဏ်ထဲမှာထင်မြင်ပြီးတော့ အဲ့ကတမာရီအားဉာဏ်အားပြည့်စုံလာတဲ့ခါကလည်းကြတော့ရှေ့ဆက်ပြီးတော့ဉာဏ်ကပြောင်းသွားအဲ့ဒီမှာရှေ့ဆက်ပြီးဉာဏ်ပြောင်းသွားတဲ့ခါကလည်းကြတော့တတိတွေတိတ်မြဲသွားတတိတွေမြဲသွားပြီမြဲသွားတဲ့အပြင်ဘာမှအားဆိုင်စရာကိုမလိုတော့ရှုမှတ်တဲ့ခါကလည်းမှာအာယုံကိုထူးရှားကြံနေစရာကိုမလိုတော့အထူးမရှားကြံရတော့ပဲလေရှုမှတ်တိုင်းရှုမှတ်တိုင်းဟာမမြဲတဲ့ ဖြစ်ပြီးပြည့်နေတဲ့သဘောကြီးတွေတွေ့နေတယ်ဖြစ်ပြီးပြည့်နေတဲ့သဘောတွေကြီးတွေပဲပိုင်နိုင်ခြားခြားသိသိပြီးတော့လာဘယ်ညာကိုပဲရှုရှုမိမိခန္ဓာကိုပဲရှုရှုအပြင်မဟိတာကဖြစ်တဲ့အတန်အာယုံပဲရှုရှုအမြင်အာယုံပဲရှုရှုအကြအာယုံပဲရှုရှုရှင်တာရှုအားလုံးကဖြစ်ပြီးပြည့်နေတဲ့သဘောကြီးတယ်မမြဲတဲ့သဘောတွေကြီးတဲ့ကိုယ်တိုင်တွေ့နေရဘယ်ညာကိုပဲရှုရှုမမြဲတာကြီးတွေပဲတွေ့နေရတယ် အဲ့လိုရှုမှတ်ရတာလည်းပဲအင်မတန်ကိုကောင်းတယ်အထူးကြောင်းကြဆိုင်စရာကိုမလိုတော့ဘူးအာယုန်တွေကိုလည်းပဲအထူးရှာကြံနေစရာမလိုတော့ဘူးသူ့အလိုလိုအာယုန်တွေကပေါ်သူ့လိုလိုရှုသူ့လိုအာယုန်တွေကလည်းပေါ်နေလိုက်ရှုစရာတွေကလည်းရှုနေလိုက်လမ်းကောင်းကောင်းပေါ်မှာကားကောင်းကောင်းမောင်းရတယ်လို့ဒီဘုန်းကြီးတို့အမေရိကန်နိုင်ငံလမ်းတွေပေါ်မှာကားကောင်းကောင်းမောင်းရတဲ့ပုဂ္ဂိုလ်ကားကကောင်းနေတဲ့အတွက်အားစိုက်မောင်းစရာလိုသေးရလား လိုတော့လိုတော့လမ်းကလည်းကောင်းကားကလည်းကောင်းအခုလည်းပဲဒီဉာဏ်ရောက်တဲ့အခါကျတော့အားဆိုင်ပြီးတော့ရှုစရာလိုသေးရဲ့လားမှတ်စရာအာယုံရှာပွေပြီးတော့မှတ်စရာလိုသေးရဲ့လားလိုပါဘူးဘာမှမလိုတော့သူ့အလိုလိုပဲအာယုံကလည်းသူ့ဟာသူပေါ့မှတ်စိတ်ကလည်းသူ့ဟာသူမှအာယုံကလည်းသူ့ဟာသူပေါ့မှတ်စိတ်ကလည်းသူ့ဟာသူမှအဲ့လိုအာယုံမှတ်စိတ်ကိုမှတ်နေလိုက်တာရှုမှတ်တဲ့အာယုံပေါ်မှာလည်းကြာရှည်စွာတီးနေတယ် ုန်းကြီးတို့ကုရိယဗျာညာအင်တန်ကောင်းလာပါပြီဆိုပေမဲ့တဏှာကြီးတဏှာကြီးကွယ်တဏှာကြီးတလို့ပဲဒီသင်္ခါရုပ္ပခညာရောက်ပြီဆိုတဲ့အခါကျနာယီပေါင်းများစွာတည်တယ်။နာယီနည်းနည်းလေးလားအများကြီးလားအများကြီး။နာယီပေါင်းများစွာရှုစိတ်ကတည်နေတယ်။ဘယ်မှစိတ်ကြီးပြန်ကျဲသွားပြန်ကျဲသွားလို့ပြန်ပြီးစူးစီးရသိပြီးတော့ဘာမှမရှိတော့ဘူး ဒါကြောင့်မို့ဒီသင်္ခါရုပ္ပခဉာဏ်ကိုရောက်ပြီဆိုတဲ့ပုဂ္ဂိုလ်ဟာတကယ်အချမ်းသာဆုံးပဲချမ်းသာတာထဲမှာတော့တရားထဲမှာတော့အချမ်းသာဆုံးဉာဏ်ပဲဒီဉာဏ်ရောက်နေတဲ့ပုဂ္ဂိုလ်ဟာတရားကိုဖြုတ်လည်းမဖြုတ်ချင်ဘူးထားလည်းမထားချင်ဘူးနိုင်ရောများစွာမှတ်ရတာလည်းပဲပြင်ပပန်းပန်းမဟုတ်ကြံ့ကြံ့ထန်ထန်အာယုန်တွေလည်းမရှင်းရှားတော့တိမ်တိမ်မွဲ့မွဲ့အာယုန်လေးပဲရှုနေတာရှုစရာအာယုန်ရောရှုစိတ်ကလေးကရော ပေါ်လိုက်ပြောင်းလိုက်ဟိုကလည်းတီးလိုက်ပြင်လိုက်ပေါ်လိုက်ပြောင်းလိုက်တီးလိုက်ပြင်လိုက်ဒါမှမရှိနေရဒီမိမိရဲ့ဒီမှာဖောက်မှုပင်မှုအာယုန်လေးရှုနေတယ်ဆိုရင်လေဟိုတုန်းကလိုထင်းထင်းရှားရှားကြီးမဟုတ်တော့တိမ်တိမ်မှုန့်မှုန့်နေတယ်အဲ့ဒါလေးကိုပဲရှုနေတယ်သိနေတယ်ရှုနေတယ်သိနေတယ်အဲ့ဒီရှုစရာဖောက်မှုလေးကလည်းပြတ်သွားလိုက်ရှုစရာပင်မှုလေးကလည်းပြတ်သွားလိုက်သိမှုလေးကလည်းပြတ်သွားလိုက်ဒါဒါရင်အတန်အာယုန်လေးကြားတယ်ကြားတယ်လို့ရှုလိုက်ပြတ်သွားလိုက်သိမှုလေးကလည်းပြတ်သွားလိုက်တယ်ဒီတိုင်းနဲ့ပဲဖြစ်နေပြတ်လိုက် အဲ့လိုကြာရှည်စွာလဲတည်နေတည်နေဒါကြောင့်မို့ဒီသင်္ခါရုပ္ပခဉာဏ်မှာတဲ့ညီညတဲ့ခုံကသုံးပါးရှိတယ်ထူးခြားတဲ့ခုံကသုံးပါးရှိတယ်ဒါပညာနဲ့မှမတူတဲ့ဉာဏ်ပေါ့ဒီဉာဏ်ဒါဘုန်းကြီးတို့မဉဏ်ရဲ့အောက်မှာဒီဉာဏ်ဟာတကယ်ကိုဘုန်းကြီးတို့ယောဂီပုဂ္ဂိုလ်များမှာတော့ဒီဝိပဿနာဉာဏ်နဲ့မှခေါင်းတိတ်ဉာဏ်ပဲတချို့တွေအမှတ်တွေကောင်းပါလေ တချို့မက်ဆိုင်ပါတယ်ပုံဆိုင်ပါတယ်ဆိုတဲ့ပုဂ္ဂိုလ်များဒီသင်္ခါရုပ္ပကဉာဏ်ကိုကိုပိုင်ပိုင်နိုင်နိုင်ဖြစ်ခဲ့ပြီလားပြည့်ပြည့်စုံစုံဖြစ်ခဲ့ပြီလားဒါလေးကိုပြန်ဆန်းစစ်ဖို့လိုပါတယ်ဒီမိမိတို့ဒီမှာယုံနာနေပြည့်စဲသွားတယ်မျက်စိအာယုံမစိတ်ဒီချုပ်သွားတယ်ဘာလို့လဲဆိုတာကဥဒိစ္စဆောင်လည်းပဲသူကပြတ်သွားတာရှိတယ် နောက်ပြီးတော့ထိနှက်မိတဲ့ကြောင့်လည်းပြတ်သွားတာရှိတယ်ပီတိကြောင့်လည်းပြတ်သွားတာရှိတယ်တရားရနောက်ပြီးတော့ဒီမှာအမှတ်တွေကောင်းပြီးတော့နေတဲ့အချိန်ဒီမှာလည်းပဲပတ္တိကြောင့်လည်းပြတ်သွားတာရှိတယ်ဒီမတ်စင်အာယုံရောမတ်စင်ရောပြတ်သွားတာချုပ်သွားတာလေးနဲ့ဒါမဉဏ်လို့ပြောလို့မရဘူးဒီမှာဆက်ပြီးတော့ရှုကြည့်ပါဒီသင်္ခါရုပ္ပကဉာဏ်ကြီးကိုရောက်တဲ့အခါမှာဘလောက်တရားအထုရတာဘလောက်ချမ်းသာတယ်လဲဆိုတာကိုကိုယ်တွေ့ကိုယ်တိုင်တွေ့ပါလိမ့်မယ် ကိုသေကံလူပက္ခဉာဏ်နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာရက်ရှိအားထုတ်တဲ့ပုဂ္ဂိုလ်တွေတို့ရိုးရိုးသေးသေးနဲ့အားထုတ်ပြီးတော့ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်တွေများဆိုရင်ဒီသေကံလူပက္ခဉာဏ်ကိုကောင်းကောင်းကြီးဖြစ်နေတာတွေကိုအများကြီးတွေ့ရပါတယ်။ဘုန်းကြီးတို့ကနာကြီးပြီးနောက်ပြန်မို့ဘုန်းတော်ရက်တွေနဲ့ထိုင်ပြီးရှုမှတ်နိုင်တာ။ဘုန်းကြီးယောဂီတယောက်ဆိုရင်48နာရီကြာတယ်။ဣရိယာပုပြောင်းတာရွှေ့တာမရှိဘူး။ စားတာတောက်တာမရှိဘူးတဘူတပန်းသွားတာလာတာမရှိဘူးနည်းနည်းလေးလှုပ်တာစောင်းတာခန္ဓာကိုယ်လေးဟိုဘက်လှုပ်ဒီဘက်လှုပ်တာမရှိဘူးအဲ့ဒီမှာသူ့ကိုအဆောင်နဲ့တရားပြီးတရားလဲလဲနဲ့စောင်းတဲ့ပုဂ္ဂိုလ်ကလဲလဲစောင်းအောင်သူကတော့လှုပ်တာမရှိဘူးနာယီဝများစွာအဲ့ဒီယောဂီကတဝါတွင်တရားဝင်နေဘုန်းကြီးရိတ်တာမှမဟုတ်ပါဘူးတခြားရိတ်တာတွေတခုမှနေရိတ်တာတခုမှတဝါတွင်တရားဝင်နေအဲ့ဒီပုဂ္ဂိုလ်အဲ့ဒီတဝါတွင်မှာဒီ နိုင်ပေါင်း40ကျော်40ကိုရှုမှတ်တဲ့အချိန်က2ချိန်3ချိန်လောက်ပါတယ်တချို့အချိန်တွေမှာဆိုရင်နိုင်ပေါင်း20 30 5နိုင်10နိုင်10နိုင်စသည်ဖြင့်ဒီလိုပဲနိုင်အဲ့ဒီပုဂ္ဂိုလ်တထိုင်တထိုင်ထိုင်လိုက်တာလည်းအဲ့လောက်ချိန်ကြီးကြာသွားတယ်အဲ့ဒီလောက်ကိုခိုင်မြဲနေဣရိယာပုဗ္ဗဒီလောက်ဒီလောက်မြဲနေဆိုတော့ဒီလောက်ကြာကြာကြီးထိုင်ရှုမှတ်နိုင်တယ်ဆိုတာချမ်းသာနေလို့လားဆင်းရဲနေလို့လားချမ်းသာချမ်းသာနေလို့ ဓမ္မရတ္တကိုယ်တိုင်ခံစားနေရတဲ့တရားရရတာလေးဘာမှတခါလဲဆင်းရဲတာလေးပေါ့ဒါပေမဲ့ဆင်းရဲတာပေါ်တော့ရောသူကရှုလိုက်ရင်လည်းဖြစ်ပြီးပြတ်သွားတာဆိုတော့မြဲတာတွေ့တာလားမမြဲတာတွေ့တာမမြဲတာဘုန်းကြီးတို့ဒီမှာအောက်ပိုင်းဉာဏ်တွေတုန်းကဆင်းရဲတာလေးတွေ့ရင်ပြောင်းမြင်တယ်ပြင်းမြင်တယ်ရွှေ့ကျင်တယ်အခုဒီဉာဏ်မှာဒီစိတ်မရှိတော့ဘာကြောင့်လဲဖြစ်ပြဉာဏ်ပေါ်နေလို့ဘာဉာဏ်ပေါ်နေလို့လဲဖြစ်ပြဉာဏ်ပေါ်နေလို့တကယ်အဖြစ်ဖြစ်ကိုကောင်းကောင်းကြီးထင်ရှားရှားမြင်နေလို့ ချမ်းသာတာလေးပေါ်တယ်ဘုန်းကြီးတို့ကုရိယဗျာညာတုန်းကဆိုစိတ်ဓာတ်တွေတက်ကြွတယ်စိုးစိုးကပြောတယ်အဓိမာနတွေထီအောင်ဖြစ်တယ်ဟုတ်တယ်မလားဒါပေမဲ့ဒီသင်္ကာရုပ္ပကညာဘလောက်ကောင်းနေပြီစီဘလောက်အေးချမ်းနေပြီစီဖြစ်ပြီးပြည့်နေတဲ့သဘောပဲချမ်းသာတာလည်းပါတယ်လေဖြစ်ဖြစ်ပြည့်တယ်ဆင်းရဲတာရောဖြစ်ပြီးပြည့်အေးအဲ့ဒီသဘောကိုအငြင်းအမြန်ထားပြီးရှုနိုင်တယ်သူ့ရဲ့ဉာဏ်ရဲ့အမည်ကသင်္ခါရုပ္ပကသင်္ခါရတရားတွေကိုဥပ္ပကထားနိုင်တယ် င်္ဂရာတရားတွေကိုပါထားနိုင်တယ်ဥပ္ပဒါဒီအဲ့ဒီလိုကိုရှုမှတ်နိုင်တာဒါကြောင့်မို့သူ့ရဲ့ဉာဏ်မှာဉာဏ်ရမှုခုံက3ပါးဘယ်နှပါးလဲ3ပါးထူးခြားတဲ့ခုံက3ပါးအဲ့ဒီမှာဉာဏ်ရတဲ့ခုံကပါလဲဆိုရင်လောကကြီးဓမ္မကြီးအဲ့ဒီလိုနှစ်ခုစလုံးမှာကြောက်လို့ကြောက်ရွံ့ခြင်းထိနိုင်ခြင်းဆိုတာသူ့မှာမရှိဘူးတဲ့နောက်ပြီးတော့လောကကြီးဓမ္မကြီးမှာပဲ ချမ်းသာတာဆင်းရဲတာတွေကြုံတွေ့လို့လေနှစ်သက်ခြင်းမရှိဘူးတဲ့ကြောက်ခြင်းနှစ်သက်ခြင်းလည်းမရှိဘူးချမ်းသာဆင်းရဲတွေ့ပြန်တော့လေပဲအဲ့ဒီချမ်းသာဆင်းရဲကိုဒီလိုပဲအငြင်းမြန်ထားနိုင်တယ်တဲ့ဒါကြောင့်မို့ရှုမှတ်တဲ့အခါမှာလည်းပဲဘာမှကြောက်ကြဆိုင်မနေရဘူးတဲ့အဲ့ဒီညီမျှတဲ့ဂုဏ်ကသုံးခုရှိပါတယ်တဲ့ဒါလေးကိုဘုန်းကြီးတို့ကျေးဇူးရှင်ဆရာတော်ဘုရားကြီးက မှတ်သားလို့လွယ်ကူအောင်ဆောင်ပုံလေးပေးထားတယ်ကဲဒါလေးကိုဘုန်းကြီးတို့တစ်ခေါက်ဆိုကြည့်မယ်နော်ကြောင်းနှင့်တဲ့ချင်းကင်းရှင်ပေသည်ကြောင်းနှင့်တဲ့ချင်းကင်းရှင်ပေသည်ချမ်းသာဆင်းရဲရှုမြဲတူညီချမ်းသာဆင်းရဲရှုမြဲတူညီကြောင်းကြံမပြုမှရှုလွယ်သည်ကြောင်းကြံမပြုမှရှုလွယ်သည်သင်္ခါရုညီမှုကုန်သုံးမည် သင်္ခါရုညီမှုကုန်ဆုံးပြီကြောက်ချင်းနှစ်တဲ့ချင်းဒီလောကရေးရာပဲဖြစ်ဖြစ်ဓမ္မရေးရာနဲ့ပဲဖြစ်ဖြစ်ဟောဒီသင်္ခါရုပိကညာရောက်တဲ့အခါကြောက်တာဆိုတာမရှိတော့ဘုန်းကြီးတို့ဘယ်နေရာမှာပဲနေရနေရဘယ်နေရာမှာပဲသွားရသွားရတပြောင်တယောက်တည်းပဲထိုင်နေရနေရမကြောက်တော့တရားထုတ်တဲ့နေရာမှာလည်းကြောက်တဲ့စိတ်မရှိတော့ကြောက်တဲ့စိတ်မရှိသလိုဘယ်ရာကုန်မှနှစ်သက်တာဆိုတာမရှိတော့ ချုပ်ချင်းမြတ်တဲ့ချင်းကင်းနေပြီဆိုရအတော်ကိုမိမိရဲ့စိတ်ရဲ့ငြိမ်ငြိမ်မှုမရဘူးလားရပါရနေပြီနော်ချမ်းသာဆင်းရဲလောကရေးရပဲဖြစ်ဖြစ်ဓမ္မရေးရပဲဖြစ်ဖြစ်လောကရေးနဲ့မိမိတို့ဇီဝရေးတွေအတုကံတွေဆင်မပြေလို့ဆင်းရဲတာရှိတယ်ချမ်းသာတာရှိတယ်ဘုန်းကြီးတို့တရားထုတ်ရမှာလည်းပဲဒီတိုင်းပဲဝေဒနာတွေဖြစ်ပေါ်လာလို့ချမ်းသာတာရှိတယ်ဆင်းရဲတာရှိတယ်အဲ့ဒီဆင်းရဲချမ်းသာတွေကိုလည်းပဲအငြိမ်ရထားနိုင်တယ် ဘယ်ပြန်မှပါမသွားဘူးလေချမ်းသာလို့လည်းပဲစိတ်ဓာတ်တွေမြင့်တယ်မသွားဘူးလေဆင်းရဲလို့လည်းပဲစိတ်ဓာတ်တွေဆုံးနေမသွားဘူးအငြင်းများထားပြီးရှုနိုင်တယ်။ဒါကြောင့်လေဖြစ်ဖြစ်ဉာဏ်လေးပေါ်နေလို့နောက်ရှုမှတ်တဲ့ခံပါလေလေဘာအာယုံမှကြောင်းကြဆိုင်ပြီးရှားစရာမလိုဘူးတဲ့အခုဘုန်းကြီးတို့ယောဂီများမှာဒီခါဒီမတ်စရာအာယုံကြောက်ကြောက်နေလို့ဆိုပြီးရှားနေရတချို့ကမတ်စရာမရှိတော့ဘူးဗျာဟောင်းနာပင်နာမရှိတော့ဘူးပျောက်သွားပြီဗျာဆိုတာရှိသေးတယ် အခုတေဃာရုပ္ပကညာမှာပြောက်တာရှိသေးလားရှိရောဘာလို့ရှိရောကြောင်းကြစရာကိုမလိုတော့ဒီအာယုံမရှိရင်နောက်အာယုံနောက်အာယုံမရှိရင်နောက်အာယုံတခုကရှုစရာအာယုံမှရှိနေတာသူကသူကြောင်းကြဆိုင်စရာမလိုဒါကြောင့်ဒီညီမြတဲ့ဂုံက၃ပါးနောက်ထူးခြားတဲ့ဂုံထူးခြားတဲ့ဂုံကပါလိမ့်မယ်ဆိုတော့ကြာရှည်စွာစိတ်ဟာရှုစိတ်ကကြာရှည်စွာတည်တယ်ရှုမှတ်တဲ့အာယုံပေါ်မှာဘုန်းကြီးစောစောကပြောခဲ့ပြီလေ ဥရိယဗျာဉာဏ်လုံးကလည်းတဏှာကြီးတဏှာကြီးဘယ်တဏှာကြီးတည်တယ်အခုဒီသင်္ခါရုပ္ပကဉာဏ်ကြတော့ဒီတဲ့မကကြာရှည်စွာရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်လေးပါဖြစ်နေဒီဒီနေချာချာဤဒီနေတခါတရံမှာစောစားပုံမောင်းခောက်တယ်ကုတီကြတော့ဂျင်းကောင်းကြီးခောက်တယ်ချာဒါမှမဟုတ်ဒီမှာအာယုံမရှိတော့ကောင်းရှုမှတ်လို့ကောင်း အဲ့ဒီကြားလိုက်တာပဲရှိတယ်ဒီမှာသုံးစားအုံမောခေါ်လို့ထပ်စားခြင်းလားထပ်စားမယ်ဘာမှမရှိတော့အဲ့ဒီမှာရှုစိတ်ကဒီမှာရှုမှတ်တဲ့အာယုံပေါ်မှာပဲပြန်တည်နေတယ်အဲ့ဒီပုံမှာကိုကြာကြီးတည်နေတာကြာရှည်စွာလဲတည်နေတည်တယ်ကြာလေရှုမှတ်ရတိမ်ဝင်နေတယ်တဲ့နေ့ရက်သုံးရက်တိမ်တိမ်မွင့်ဝင်နေတယ်မဆရာအာယုံဟာ တိမ်တိမ်မွမွနေတယ်ပြောင်းနေသွားတာမဟုတ်ဘူးတိမ်တိမ်မွမွနေတယ်ရှုမှတ်နေဒီမှာကိုကိုရိုးယောဂီများတရက်လောက်ဒီမှာမှန်လေးကောင်းတယ်နောက်ရက်ကျမကောင်းဘူးဒီတစ်ချိန်လေးကောင်းတယ်နောက်ချိန်ကျမကောင်းဘူးအခုဒီမှာစိတ်ကရှုစိတ်ကဘယ်မှမသွားဘဲနဲ့ဒီနေဒီနေတာနဲ့ကြာနေတယ်အဲ့လိုဒီနေတယ်ဆိုရင်ဘာစိတ်မှမဝင်တော့တဲ့အတွက် ဘုန်းကြီးတို့စိတ်ဆင်းရဲမှုတွေနဲ့ဝင်နိုင်ပါဦးမလားဝင်နိုင်ပါဘူးသို့သောဘိုင်းကဘုန်းကြီးပြောခဲ့တဲ့အကျိုးတရားတွေဟာဒီသင်္ခါရုပ္ပခဉာဏ်နဲ့ရောက်နေပြီဆိုရင်အလုံးကိုပဲဒီကျိုးတရား၅ပါးအပြည့်စုံမရဘူးလားမရဘူးပြည့်စုံနေပြီလေဒီမှာကြည့်ပေါ့စိတ်ညစ်ကြေးစင်ကြဲတဲ့အကျိုးတွေရနေဒုက္ခပိတွေပါလေဝင်နိုင်ပါဦးမလားဝင်နိုင်ပါဘူးဒုက္ခဒေါမနတာတွေဝင်နိုင်ပါဦးမလားဝင်နိုင်ပါဘူးဘာမှကိုဝင်နိုင်ဘူးကြည်စမ်းဆင်းရဲတာလည်းပဲဖြစ်ဖြစ် မြင်နေတယ်အင်းများထားရှုနိုင်တယ်ချမ်းသာတာလည်းပဲရှုနိုင်တယ်အဲစိတ်ဆင်းရဲမှုဆိုတာဘယ်မှမဝင်နိုင်တော့ဒီရှုမှတ်တဲ့အာယုပေါ်မှာစိတ်ကအကြာကြီးတီးနေတယ်ဆိုတော့ဘာမှကိုစိတ်ဆင်းရဲနေမဝင်နိုင်တော့အဲ့ဒီမှာတီးရုံနဲ့မဟုတ်ဘူးကြာကြီးကြာကြီးတိမ်တိမ်မှုဝင်နေတယ်ထိုင်နေရတာမှတ်နေရတာဒီပုဂ္ဂိုလ်အသက်မှာရှုသလားလို့အောင်းမိတာအဲ့ဒီလောက်ကိုငြိမ်ပြီးတော့တိမ်မွေ့တယ် သင်္ဒီမုံဝင်နေရှုနေရတယ်ဆိုလို့ဇတိကျိုးနေတာလည်းမဖြစ်ဘူးနော်တချို့ကတရားမှတ်တယ်ဆိုဇတိကကျိုးကြတယ်ပြောတော့လည်းအင်းပြောပါဘူးလို့ပြောသေးတယ်အင်းမပြောပါဘူးလို့ပြောသေးတယ်ဒါပေမဲ့ဟောက်တယ်နဲ့တစ်ချက်တစ်ချက်တွဲထွက်လာတကယ်တော့အကုန်သိနေပါလေဗျာအိမ်မပြောပါဘူးဒါပေမဲ့ဟောက်တယ်လည်းတစ်ချက်တစ်ချက်ထွက်လာတယ်သူဒီသင်္ခါရုပ္ပကညာရဲ့တိမ်မွေ့နေပုံက ကြောက်တန်လေးများစိုက်ထားတယ်လားအထိုင်လေးကလည်းဖြောင်းဖြောင်းလေးကောင်းလေးကလည်းတဲ့တယ်အဲ့ဒီပုံမှာပဲမဆိတ်လေးကလည်းသူ့ဟာသူတည်နေတည်နေရှုမဆိတ်လေးရောအာယုံလေးကလည်းသူ့ဟာသူပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ဒီလိုပဲဖြစ်နေကြားနေကြားနေဒီမှာရှုမရတာတင်မှုတင်မှုသွားပြီးတော့မိမိရဲ့စိတ်ကလည်းပဲအာယုံတခြားပဲပြန့်ပြန့်သွားတာမရှိတော့ဘူးဘုန်းကြီးတို့ဥရိယဗျာညာတော့ကတခြားဘက်ကိုတခါလဲ စိတ်တွေကဝမ်းသာပြီးတော့ဥမာကုတရားတွေကိုတွေ့တဲ့တရားတွေသွားပြီးဟောခြင်းနဲ့ပြောခြင်းနဲ့တရားတရားတွေအားကောင်းပြီးတော့ဟောခြင်းပြောခြင်းနဲ့စိတ်တွေဖြစ်ပေါ်တယ်စိတ်တွေကဟိုဘက်ရောက်သွားတယ်ဒီဘက်ရောက်သွားတယ်အဲ့လိုပြန်သွားလိုက်ပြန်စူးစီးလိုက်အဲ့လိုနေတာအခုဒီသင်္ခါရုပ္ပကဉာဏ်ကြတော့ဒီစိတ်ကရှုမှတ်စိတ်ကဘယ်မှကိုပြန်သွားတာမရှိတော့ဘူးအဲ့ဒါသင်္ခါရုပ္ပကဉာဏ်ရဲ့ထူးခြားတဲ့ခုံပဲတဲ့ဒါကြောင့်မို့ဒါလေးစုကြည့်ရအောင် ကြရှိစွာလည်းဒီမြဲသူတည်ကြရှိစွာလည်းဒီမြဲသူတည်ကြလေတာ၍တိမ်မွေ့လေသည်ကြလေတာ၍တိမ်မွေ့လေသည်အာယုတခြားပြန်သွားခြင်းသည်အာယုတခြားပြန်သွားခြင်းသည်သင်္ခါရုထူးမှုကုန်သုံးမည်သင်္ခါရုထူးမှုကုန်သုံးမည် င်္ဂါရုပ္ပကညာရဲ့ထူးခြားတဲ့ဂုဏ်ဒီသင်္ဂါရုပ္ပကညာရောက်ပြီဆိုရင်ဒီမှာညီမြတဲ့ဂုဏ်က၃ပါးထူးခြားတဲ့ဂုဏ်ကဘယ်နှပါးလဲ၃ပါးပါ၃ပါးဒီဂုဏ်တွေနဲ့ပြည့်စုံသွားဘုန်းကြီးယောဂီများအခုတရားတွေဒီညာနေမရောက်သေးပြီမဲ့ဩဒီညာနေကဒီလိုညာနေအဆင့်ဆင့်ဒီလိုတက်သွားမှာပါလားဒီလိုအားထုတ်ရင်ဒီညာနေငါတို့လည်းတွေ့ရမှာပါလားဆိုတာကိုအခုမသိရဘူးလားသိရပါတယ်သိရတယ် မိမိတို့အတွက်တခါကျိုးတွေသိများသွားတရားအလေးအကျင့်တွေလိုက်စားတဲ့ပုဂ္ဂိုလ်တွေအတွက်ကတော့ဒီမှာတရားမဟုတ်လို့ဘုန်းကြီးမှာဒီနိုင်ငံကိုရောက်ပြီးတော့ဘုန်းကြီးလက်ပတ်ပြီးတော့တရားတွေပြခဲ့တာဆိုရင်အခုဆိုရင်၄ချိန်ရှိသွားပါပြီ။ဒါရှိပဲရောနောက်ပဲရောတရားစခန်းတွေဖွင့်ပြီးပြ။အဲဒီမှာရောက်တဲ့နေရာတိုင်းမှာတစ်ခါတည်းမှာ question တွေတက်ပါလား။ question တွေက မိမိတို့ဒီမှာတခြားပုဂ္ဂိုလ်ရဲ့ဟောပြောနေမှုတွေနဲ့ပတ်သက်ပြီးတော့ဒါတွေမှန်သလားမှားသလားဆိုတဲ့ question တွေရှိပါတယ်။အဲ့ဒါတွေကိုဘုန်းကြီးတို့ကမဖြေသင့်လို့မဖြေပါဘူး။ဒီမှာသာသနာပြုဖို့ဆိုပြီးသာသနာပြန်ပွားအောင်လာပြီးတော့တရားဟောနေတာဒီမှာလာပြီးတော့ယံဖြစ်ပြီးလို့မဖြစ်ပါဘူး။သူတရားမှားတယ်သူတရားငါတရားမှားတယ်ဆိုတာမျိုးလုပ်လို့မရဘူး။ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာကိုတရားလေးကိုချပြတဲ့ကံမှာ ကျေးဇူးတော်ရှင်ပါသည်ဆရာတော်ဘုရားကြီးရဲ့ဒီတတိပဋ္ဌာန်ကျင့်စဉ်ကဉာဏ်စဉ်နဲ့သွားတာဘာနဲ့သွားတာလဲဉာဏ်စဉ်နဲ့သွားတာမို့ဘုန်းကြီးတို့ကဉာဏ်စဉ်နဲ့ပတ်သက်ပြီးပြောရင်ဘုန်းကြီးတို့ဖြေပေးတယ်ဒါကြောင့်မို့တခြားဟာနဲ့ပတ်သက်ပြီးတော့လည်းမမေးပါနဲ့အဲ့ဒီပုဂ္ဂိုလ်ဟောတဲ့ပုဂ္ဂိုလ်စီကိုသွားမေးပါတချို့ကတောင်းတင်တာဖျားဖူးရတာတွေမေးတယ်အဲ့ဒါဘုန်းကြီးတို့မဟောဘူးလို့ပြောတယ်ရှိဘဝနောက်ဘဝတွေလာမေးတယ်ဘုန်းကြီးတို့မဟောဘူးဟောတဲ့ပုဂ္ဂိုလ်သွားမေး တခြားတရားတွေဘုန်းကြီးတို့ဟောတယ်ဟောတဲ့ပုဂ္ဂိုလ်စီကိုအဲ့ဒါကိုသိကျင်နေဆိုရင်သူတို့ကဒါကိုအဓိကထားပြီးဟောပြောနေတာဖြစ်တဲ့အတွက်အဲ့ဒီပုဂ္ဂိုလ်တွေစီသွားမေးတာကပိုပြီးတော့သိကျင်နေဆိုရင်ပိုပြီးရှင်းရှင်းလင်းလင်းသိမယ်ဘုန်းကြီးတို့ကဆရာဝန်တွေဆိုရင်လည်းအဓိကထားပြီးနှလုံးဆိုနှလုံးဆရာဝန်သွားဆိုသွားဆရာဝန်အသေးဆိုသေးဆရာဝန်သူကသူအဓိကထားပြီးကုသပေးတဲ့ဆရာဝန်တွေရှိနေတယ်နိအဲ့ဒီမှာနှလုံးဆရာဝန်ကိုဘုန်းကြီးတို့ဒီမှာသွားသွားပြလို့မဖြစ်နိုင်တယ်လို့ပဲ ုန်းကြီးတို့ဒီမှာမာစီဆရာတော်ဘုရားကြီးရဲ့တတိပ္ပဏ္ဏစဉ်ကဘာနဲ့သွားကြလဲဉာဏ်စဉ်နဲ့သွားတာဘုန်းကြီးတို့ကဉာဏ်စဉ်နဲ့သွားတာဒါမှမဟုတ်ဉာဏ်ဖြစ်ပုံတွေကိုတစ်ခုချင်းတစ်ခုချင်းကိုဘုန်းကြီးတို့ကဒါကိုပဲအထူးသတိထားယောဂီတရားမေးတဲ့နေ့စဉ်ဒီမှာဘုန်းကြီးတို့ဒီမှာအင်တာဗျူးလုပ်တယ်ဆိုတာယောဂီရဲ့တရားအတွေ့အထိကိုဘုန်းကြီးတို့သိကြလို့မေးတာကျေးဇူးရှင်ပါစီဆရာတော်ဘုရားကြီးကပြောလဲဆိုနေ့စဉ်မေးပါ နေ့စဉ်သူဟာအချိန်ကြီးအားထုတ်နေတယ်နေ့စဉ်တိုးတက်မှုရှိတယ်ဆိုးရုံမှုရှိတယ်အဲ့ဒီမှာဒီနေ့မတ်လို့ကောင်းနေမယ်ဒီနေ့အာယုံမိပြီမယ်ဒီနေ့စိတ်တည်နေပြီမယ်နောက်ရက်ဒီနေ့မှတည်နေရအဲ့ဒါလေးတွေကိုကိုကပြုပြင်ပြုပြင်ပြီးသွားရမယ်တကယ်လို့အဲ့ဒီပုဂ္ဂိုလ်ကဝိရိယတွေလွန်ကဲနေရင်လည်းဝိရိယကိုလျော့အောင်ကိုကပြုပြင်ပြီးသွားအဲ့ဒီပုဂ္ဂိုလ်ကတစ်ခါတည်းမှာတရားတရားတွေလွန်ပြီးတော့လူကျင်တန်းကျင်ပေးခြင်းကမ်းခြင်းစိတ်တွေဖြစ်ပြီးတော့တရားအမထုတ်ဖြစ်ဘူး အဲ့ဒါကိုလည်းပဲအဲ့ဒီပုဂ္ဂိုလ်ကိုတခါလဲလမ်းကြောင်းတက်အောင်ပြန်ပြီးတက်ပြရမယ်တမာရီအားနေတဲ့ပုဂ္ဂိုလ်လည်းပဲတမာရီတွေတူတက်လာအောင်ဝရိယအားနေနေပြန်တော့လည်းပဲဒီပုဂ္ဂိုလ်ဝရိယစိုက်လာအောင်ဒါနေ့စဉ်အင်တာဗျူးရဆိုတာယောဂီရဲ့ကိုယ်တွေ့ကိုပြောတာ ਨੇ ဘုန်းကြီးတို့ကဒီပုဂ္ဂိုလ်ဟာပညာကနေပြောနေပြီပညာကိုရောက်နေပြီသူဘာဖြစ်နေပြီဆိုတာဘုန်းကြီးတို့ဒီဉာဏ်စဉ်နဲ့ချိန်ပါတယ်ဒါကြောင့်မို့နေ့စဉ်မေးပါတယ် နေ့စဉ်မေးတဲ့အခါမှာနေ့စဉ်ရှုမှတ်မှုလေးတွေပေါ်ကနေတမာတိဖြစ်လာရင်ဖြစ်လာမှသိရတယ်မဖြစ်သေးရင်ဖြစ်အောင်ဘယ်လိုရှုမှတ်ပါဘယ်လိုရှုမှတ်ပါဘယ်လိုရှုမှတ်ပါထန်ဣရိယာပုနဲ့မရရင်ဈဉ္ညာလေးနဲ့ရှုပါဈဉ္ညာနဲ့မရရင်ရဣရိယာပုလေးနဲ့ရှုပါခုနောက်ဆုံးဣရိယာပုရောက်ရင်လည်းအဲ့ဒီလည်းလျောင်းမှုလေးနဲ့ရှုပါဆိုတာကိုဘုန်းကြီးတို့ကနိမျိုးစုံနဲ့သူ့ကိုတမာတိဖြစ်အောင်လုပ်ပေးနေရတယ်ဒီလိုမဟုတ်အာယုန်နေစီမှာပဲစိတ်ကဒီပုဂ္ဂိုလ်ကအာယုန်နေစီမှာပဲသူ့စိတ်ကကျဆန်းနေတယ်ဆိုရင်လည်း အဲ့ဒီပုဂ္ဂိုလ်ဒီအာယုံကနေခွာပြီးတော့တခါလေခန္ဓာညာရအောင်ခန္ဓာပေါ်မှာရှုစေရအောင်လှက်ပါပြီးတော့ဘုန်းကြီးတို့ဇောင်းပေးပြီးတော့သူ့ကိုဒီဘက်ကလေးကိုရှုပါဒီလိုလေးရှုကြည့်ပါဒီလိုလုပ်ကြည့်ပါဆိုတာသင်ပေးသွားတာအဲ့လိုသင်ပေးရင်းနဲ့မှသူ့ဟာသူ့တမာရီလေးဖြစ်လာတယ်ဉာဏ်လေးပေါ်လာပြီဆိုရင်သူဘာဖြစ်လာလဲဗညာလေးပေါ်လာပြီဆိုရင်သူဘယ်လိုပြောလာလဲသူဗညာလေးပေါ်လာပြီဆိုရင်သူ့ရဲ့အသားအရည်တွေကစပြောင်းလာပြီသူ့ရဲ့အင်္ဂရီတွေကစဘယ်လိုဖြစ်လာပြီဆိုတာဘုန်းကြီးတို့က အာလုံးကမ္မဋ္ဌာနာစီရဖြစ်တဲ့ပုဂ္ဂိုလ်ကလေ့လာရပါတယ်ခင်ဗျယောဂီပေါ့။ဒီယောဂီရဲ့ဒီမှာတမာရီတွေတက်ပြီးတော့ဉာဏ်တွေဖြစ်လာပြီဆိုရင်ယောဂီသွားတာလာတာကစပြီးကြည့်ရပါ။တတိလုံးမလုံးကိုကြည့်ရပါ။ပြောတာကကောင်းပြီးတော့အလုပ်ကြတော့မပါရင်လည်းပဲဒါသူပြောတာမဟုတ်သေးဘူး။သူဟာသူအတွေ့အကြုံဘုသူဒ္ဓတွေနဲ့ပြောနေတာဆိုတာကိုဘုန်းကြီးတို့ကတမန်ရမှာ။အပြောနဲ့လေကိုလုံးနေတဲ့အလုံးနဲ့ရောကန့်ညီမှုရှိဖို့ရမလိုအပ်ဘူးလား။လိုအပ်ပါပါ။ အပြိုးကတော့တခါနဲ့ထဲကငိတ်နေပြီဒီလိုဘာမှအတွေးလည်းမဝင်ဘူးဘာဝေဒနာမှမတက်ဘူးလေပြောတယ်ဘုန်းကြီးရှိထိုင်နေရင်ကိုဟိုဘက်လေဒီဘက်လေနဲ့ကျွန်တော်လက်နေတဲ့ပုဂ္ဂိုလ်သူပြောတာလည်းကြိုက်ပါမလားအဲ့ပါဒါလေးကိုလည်းသဘောပေါက်ပါယောဂီတို့ဟုတ်တယ်မလားဟုတ်ပါတယ်ဒါမှမဟုတ်ကိုပြောနဲ့ကိုလုံနေတာဘလို့ကန့်ညီမှုရှိမရှိဆိုတာဒါလေးကိုလည်းသတိရှိပါဘုန်းကြီးတို့ကတရားမေးတယ်တရားတွေဆွေးနွေးတယ်ဆိုတာအဲ့ဒါတွေကိုဆွေးနွေးပြီးတော့ ကိုယောဂီကလမ်းနေမှန်ချောင်းလမ်းချောင်းမှားနေပြီဆိုရင်လည်းအဲ့လမ်းချောင်းကြီးတက်ပြရမယ်။ဒါမှမဟုတ်တရားဉာဏ်စင်းနဲ့သွားတယ်။သွားတဲ့အခါမှာဘုန်းကြီးတို့ဒီမှာဉာဏ်ဖြစ်ပုံလေးတွေကိုမင်းမယ်ဆိုရင်ဘုန်းကြီးတို့ကဒါလေးတွေကိုရှင်းပြပေးရမှာ။ဒါကြောင့်ဒီဝိပဿနာဉာဏ်တွေထဲမှာတော့ဒီသင်္ခါရုပ္ပကဉာဏ်အကောင်းတိအကောင်းဆုံးဉာဏ်ဖြစ်ပါတယ်။ဒါကြောင့်မို့အ ਨੇ ဆုံးအောက်ထည့်ဒီသင်္ခါရုပ္ပကဉာဏ်လောက်ကောင်းကောင်းဖြစ်ပြီဆိုရင်အထက်မဉဏ်ရဖို့ရာ လက်တကမ်းမယ်လို့တော့လေအမှန်တန်ကိုနီးစပ်သွားဒီသင်္ခါရုပ္ပကညာမမရောက်သေးရင်ကတော့အဝေးကလှမ်းကြည့်ရတဲ့မျိုးတော်ရောင်ပဲဖြစ်မယ်ဘလို့မှသင်္ခါရုပ္ပကညာမကောင်းကောင်းမဖြစ်သေးဘူးဆိုရင်ရိယာမညာမရသေးပါဘူးအဲ့တော့ဒီသင်္ခါရုပ္ပကညာနေအားပြည့်လာတဲ့အခါကလည်းကြတော့ဘာဖြစ်လဲဆိုတော့ဘယ်မှာအနုလောမညာဆိုတာဖြစ်လာအနုလောမညာဆိုတာကဘုန်းကြီးတို့ဒီမှာ မက်ဖူဉာဏ်နဲ့လျောကံသိမြတ်တဲ့ဉာဏ်လို့ပြောတာလျောကံသိမြတ်တဲ့ဉာဏ်လို့ပြောတာဒီမှာဒီဖြစ်ပြီးတာဘုန်းကြီးတို့အောက်အောက်ကဥရိယဗျာဉာဏ်လို့စတယ်အောက်ပိုင်းကဉာဏ်နေအဲ့ဒီအောက်ပိုင်းကဉာဏ်နေနဲ့နောက်မဖြစ်သေးတဲ့အထက်မဲ့ဉာဏ်အဲ့ဒီအထက်မဲ့ဉာဏ်တွေကိုမဆန့်ကျင်ဘဲနဲ့ဘုန်းကြီးတို့လျောကံသိမြတ်အောင်ဒီအနုလောမဉာဏ်လေးကလွတ်ပြေးတယ်ဒါကြောင့်မို့ဒီအနုလောမဉာဏ်ဆိုတာကမဉဏ်လေး ပြောရရင်ကတော့ဒီမဉဏ်တွေရဲ့ဒီသင်္ကာရုပ္ပကဉာဏ်တွေအားပြည့်လာပြီဆိုရင်ဒီမှာအနုလောမဉာဏ်လို့လည်းပြောတယ်။ဟုတ်ထာဏဂာမိနိဉာဏ်လို့လည်းပြောတယ်။ဟုတ်ထာဏဂာမိနိဥပဒနာဉာဏ်။သူတို့နှစ်ခုကအတူတူပဲ။ဘာနဲ့ဒီဉာဏ်ကိုရောက်တဲ့ခါကျတော့သင်္ကာရုပ္ပကဉာဏ်ရဲ့ဒီအနုလောမရဲ့ဟုတ်ထာဏဂာမိနိဉာဏ်နဲ့ပတ်သက်လို့ဘာပြောထားလဲဆိုတော့ဒီပင်လယ်လင်ထဲမှာတွားနေတဲ့ပင်လယ်ကူးတင်မောကြီးတွေတဲ့ အဲ့ဒီပင်လယ်ကူးသင်္ဘောကြီးတွေမှာတဲ့ကြီးငှက်ကလေးတွေပါတယ်တဲ့ရှေးတုန်းကအခုခေတ်ကတော့သိပြီးတော့သိပ္ပံပညာတွေထွန်းကားနေတော့ဟိုကမ်းခြေတွေလမ်းမြင်ရရှေးတုန်းကအဲ့လိုကမ်းခြေတွေလည်းမမြင်ရတဲ့အခါကျပင်လယ်ကူးသင်္ဘောတွေမှာဒီကြီးငှက်ကလေးတွေကိုအသုံးပြုပါအဲ့ဒီမှာကြီးငှက်ကလေးတွေကိုလောင်ကျက်ကနေလှုပ်ပေးလိုက်လှုပ်ပေးလိုက်တဲ့အခါကျတော့ကြီးငှက်ကပြန်သွားတယ်ပြန်သွားတဲ့အခါကမ်းခြေကိုရှာတယ်ကမ်းခြေကိုရှာလို့မတွေ့ရင် ဘယ်ကိုပြန်လာလဲသင်္ဘောစီကိုပြန်လာတယ်ကန်းချီကိုမတွေ့သေးဘူးဒီသင်္ခါရုပ္ပခညာမှာလည်းဒီတိုင်းပဲသင်္ခါရုပ္ပခညာတခါတရံမှာအတက်ကြရှိတယ်အဲဒီမှာအတက်ကြရှိတဲ့ခါကျတော့သင်္ခါရုပ္ပခညာအားပြည့်ပြီဆိုရင်သူကမညာဘက်ကိုကူးမှာသင်္ခါရုပ္ပခညာအားမပြည့်သေးတဲ့ခါကျတော့ဒီနှစ်ကလေးဟာကန်းကိုမမြင်လို့သင်္ဘောကိုပြန်လာတာနဲ့တူတယ်ဟောတကယ်လို့ဒီမှာဒီ ကျင်းတဲ့ကလေးကဒီလိုလှက်ပတ်ပြီးပြန်လိုက်လို့ကန်းကိုမြင်ပြီဆိုရင်သင်္ဘောစီကိုပြန်လာသေးရဲ့လားမလာတော့တခါကန်းစီကိုတန်းပြန်သွားတယ်ဟောဒီဒီမှာအနုလောမဉာဏ်ဘုဒ္ဓနာဂါမိနိနုပဒနာဉာဏ်ဒီဉာဏ်ဟာလည်းပဲတကယ်လို့ဒီမှာတွတ်တွတ်တွတ်တွတ်နဲ့ဝိပဿနာရှုတဲ့အခါမှာဒီဉာဏ်လေးဖြစ်လာပြီဆိုရင်ဘုန်းကြီးတို့ဒီမှာမဉဏ်စီကိုကူးတော့မှာအဲလိုမဉဏ်စီကိုကူးကန်ဒီမှာအမှတ်တွေက ိုတုန်းကလိုမဟုတ်တော့နည်းနည်းတွက်လာအဲ့ဒီတွက်လာပြီမဲ့လူလည်းပဲနောက်ကမှတ်သိစိတ်ကလည်းပဲအကုန်လုံးလိုက်ပြီးတော့တွက်တွက်တွက်တွက်နဲ့အကုန်လုံးမှတ်သိနိုင်တယ်တဲ့အဲ့ဒီဟာကဝိရုယောဂီညာအဲ့ဒီကနေပြီးတော့မှသူကဘယ်ကိုသွားတယ်ဆိုတော့ဂုတ္တရညာဘက်ကိုကူးသွားဗာညာကိုကူးသွားတယ်ဂုတ္တရညာဂုတ္တရညာအဲ့ဒီဂုတ္တရညာဆိုတာကဝိရုယောဂီညာဒီဝိပဿနာဉာဏ်ကကိုအနုလောမဉာဏ်ဆိုတာက မိမိရဲ့ဒီမှာဒီမှတ်တိစိတ်လေးကဟိုးမဉဏ်စီကိုကူးမှာအဲ့လိုကူးသွားတဲ့အခါကျတော့ဒီကုတ္တရဘူဉာဏ်ဆိုတာကယုံဉာဏ်ဤအာလုံးရဲ့ဖြစ်မှုပြည့်မှုတွေချုပ်ဆုံးရာဖြစ်တဲ့နိဗ္ဗာန်အဲ့ဒီနိဗ္ဗာန်အာယုစီကိုဒီကုတ္တရဘူဉာဏ်ကပြေးဝင်ကပ်ရောက်သွားတယ်ရောက်သွားတာဟိုမှာမဉဏ်စီကိုရောက်တာမဟုတ်သေးဘူးနော်အဲ့ဒီမှာမဉဏ်စီကိုဒီကုတ္တရဘူဉာဏ်ကမှတ်စိတ်တွေကတခါလေကုပြီးသွားတယ် ခါလဲကတ်ရောက်သွားအဲ့ဒီကတ်ရောက်သွားတဲ့ဉာဏ်ကိုဝိတ္တရူဉာဏ်လို့ခေါ်တယ်မဉာဏ်စီကိုကတ်ရောက်သွားတဲ့ဉာဏ်ကိုပါဉာဏ်လို့ခေါ်တယ်ဒါပေမဲ့ဒီဉာဏ်တွေကခုလိုပြောနေရင်လားဘုန်းကြီးတို့ကြားတာနော်တကယ်တမ်းကျတော့သင်္ခါရုပ္ပကဉာဏ်ကြီးအားပြည့်လာပြီဆိုတာနဲ့တခါလဲမှတ်စိတ်တွေတခါတတ်တတ်တတ်ဖြစ်ပြီးတော့မကြောက်မညာစီကူသွားတာဒါပေမဲ့အခုပြောနေရတာကခင်ဗျားတို့ကိုရှင်းပြပြောနေရလို့ကြားတာ ဒီလိုဒီလိုဖက်ကလေးလိုပဲကျင်းခဲ့ကလေးလိုပဲကံမတွေ့ရင်ကြံတတ်တယ်ဒါကဘာကြောင့်လဲဝိပဿနာဉာဏ်အားအားရော့သွားလို့ကျသွားလို့ပြန်ရောက်သွားတယ်အဲတကယ်လို့အားပြည့်ပြီဆိုရင်သူဟာကန်းစီကိုပြန်သွားပြီဘယ်ကိုပြန်သွားလဲကန်းစီအေးဒီမှာလေးပဲဒီမှာအနုလောမဉာဏ်ဟာအဲ့ဒီကန်းစီပြန်သွားတယ်လို့ပဲမဲဉာဏ်စီကိုတန်းသွားပြီအဲ့ဒီတန်းသွားပြီးတဲ့အခါကျမဲဉာဏ်စီရောက်ခံနေကြတော့ဒီမှာကုတ္တရဉာဏ်ဖြစ်တယ် အဲ့ဒီဝိတ္တရူပညာကတခါတည်းမဉ္ဇဉ်စီကိုတခါတည်းတစ်ချိန်လို့တန်းပြီးရောက်သွားအဲ့ဒီရောက်သွားပြီးတော့မှနောက်ဆုံးရုပ်တရားနာမ်တရားတွေအလုံးဖြစ်မှုပြက်မှုတွေပြက်စဲချုပ်ငြိမ်းသွားတယ်အဲ့ဒီမှာအရိယာမဉ္ဇဉ်ချုပ်ငြိမ်းရဖြစ်တယ်အဲ့ဒီမဉ္ဇဉ်စီကိုဆက်ရောက်သွားတယ်မဉ္ဇဉ်စီဆက်ရောက်သွားပြီးတော့ဒီမဉ္ဇဉ်ကြရဲဆိုတာကဘုန်းကြီးတို့ယောဂီများအကြာကြီးလားခဏလေးလားခဏလေးရင်တော့ မဉ္ဇဉ်ဖြစ်တယ်ဆိုတာဘုန်းကြီးတို့သင်္ခါရုပ္ပကသင်္ခါရကတိချုပ်ငြင်းရသဘောတည်းကိုဒီယုတ်တရားနံတရားတွေဖြစ်ဖြစ်တရားတွေအားလုံးချုပ်ငြင်းတဲ့သဘောတည်းကိုတက်ဝင်သွားတာအဲ့ဒီတက်ဝင်သွားတဲ့ဉာဏ်မှာမဉ္ဇဉ်နဲ့ဖူဉာဏ်လို့ပြောတာလေအဲ့တော့ရှေ့ပိုင်းကတက်ဝင်သွားတာကမဉ္ဇဉ်ရှေ့ပိုင်းကဘာဖြစ်လဲမဉ္ဇဉ်နှစ်ပိုင်းခွဲလိုက်အဲ့ဒီတက်ဝင်သွားတာလေးကိုနှစ်ပိုင်းခွဲလိုက် ဒီနေ့ကလည်းခတ်သိမ်းရဲ့ခြုံငင်းရာဖြစ်တဲ့သဘောတည်းကိုတက်ဝင်သွားတဲ့အခါမှာပထမရှေ့ပိုင်းလေးကမဉ္ဇဉ်နောက်ပိုင်းလေးကဖူဉ္ဇဉ်တက္ကနာလေးပဲမှတ်ချက်တစ်ချက်ကလေးပဲတက္ကနာလေးနဲ့လည်းဒီမှာမဉ္ဇဉ်ဆိုတာဖြစ်သွားတယ်ဒါတွေကိုဘာမှတွေ့လို့မရနောက်ဖြစ်တာနောက်ဖြစ်တာလေးတွေကဘာညာနေလဲဖူဉ္ဇဉ်နေအဲ့ဒီမှာဒါကိုဘာဖြစ်သွားတာလဲလို့ပြန်ပြီးတော့ဆင်ခြင်တာကြတော့ပစ္စဝကနာညာဘုန်းကြီးတို့အိယာနိုးတဲ့က ညံ့ငါဘာဖြစ်ပါလဲဆိုတာပြန်ပြီးတော့ဆင်ញင်သွားအဲ့ဒီဆင်ញင်တဲ့သဘောပဲဒီဟာမိမိဒီမှာရှုမှတ်နေရင်ကနေပြီးတော့တေကာရကတိခြုံငင်းညာသဘောတွေကိုတက်ဝင်သိမြင်သွားတာကိုမဉ္ဇဉ်နဲ့ပူညာဒီမဉ္ဇဉ်ပူညာဖြစ်ပြီဆိုတဲ့ကူကနိဗ္ဗာန်ကိုရောမျက်မှောက်မတွေ့ရဘူးလားတွေ့ရပါဘူးနိဗ္ဗာန်ကိုမျက်မှောက်တွေ့ရတယ်အဲ့ဒီနိဗ္ဗာန်မျက်မှောက်ပြုပုံလေးနဲ့ခုအားထုတ်နေတဲ့ပုဂ္ဂိုလ်ပေါ့ရှုမှတ်နေတဲ့ပုဂ္ဂိုလ်ကြီးလက်တွေ့ဘယ်လိုနိဗ္ဗာန်ကိုမျက်မှောက်ပြုသွားတာလဲ နိဗ္ဗာန်ကိုဘယ်လိုမြင်သွားတာလဲဘယ်လိုသိသွားတာလဲဆိုတာကိုဘုန်းကြီးတို့မိမိနဲ့ပညာမှာရှင်နာတပေကိုမိမိကမင်းကြီးကနေမေးထားတာရှိတယ်ရှင်ဗျာတဲ့ရှင်ဗျာတို့ကတရားကိုရှုမှအထုတ်တဲ့ကံမှာအဲ့ဒီအထုတ်တဲ့ပုဂ္ဂိုလ်တွေနိဗ္ဗာန်မျက်မှောက်ပြုတယ်နိဗ္ဗာန်မျက်မှောက်ပြုတယ်လို့ဆိုကြပါတယ်တဲ့အဲ့တော့ဘယ်လိုများနိဗ္ဗာန်ကိုမျက်မှောက်ပြုပါလဲလို့အဲ့လိုနေတဲ့အတွက်ကြောင့်မို့ဘုန်းကြီးတို့ရှင်သာကတိကနေပြီးတော့ပြန်ပြီးဟောတာလေတတ္တတန်စိတ်တံအပ္ပရံပရံမနတိကရောတော် မဟာရာဇမြတ်သောမင်းဤအပရပရတမတ်ပြီးတမတ်အစဉ်စဉ်မှတ်ချက်တွေအစဉ်စဉ်မှတ်နေတာနော်ယန္နာလိုက်ယန္နာလိုက်မှတ်တာမဟုတ်ဘူးနော်အပရံပရံတမတ်ပြီးတမတ်အစဉ်စဉ်မနတိကရောတော့နှလုံးသွင်းရှုမှတ်၍နေတော့တတ္တတို့ယောဂီပုဂ္ဂိုလ်ဤတန်စိတ်တံထိုရှုမှတ်နေတဲ့စိတ်ကလေးမပြတ်မစဲရှုမှတ်နေတဲ့ယောဂီရဲ့မှတ်စိတ်ကလေး အဲ့ဒီမစိတ်ကလေးကပဝတ္တန်နဲ့မပြတ်ဖြစ်နေတဲ့ယုံနာအရင်ကိုဘုန်းကြီးတို့ခုဒီမှာမပြန်ခန္ဓာပေါ်မှာဖြစ်နေတာ။ဘောင်းတဲ့ပုံမှာပင်တဲ့ပုံမှာခန္ဓာပေါ်မှာလှုပ်တဲ့ပုံမှာရွေ့တဲ့ပုံမှာပူတဲ့ပုံမှာအေးတဲ့ပုံမှာအဲ့ဒီပုံမှာခန္ဓာပေါ်မှာဖြစ်နေတာဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်နေဒီလိုပေါ့။ဘဝတ္တမပြတ်ဖြစ်နေတဲ့ယုံနာအရင်ကိုတမတ္တိကမိတော်ဟာကြော်လွန်၍ဖြစ်နေပြည့်နေတဲ့ပေါ်ကနေပြီးတော့ကြော်လွန်ပြီးတော့အဘဝတ္တနဲ့ မပြတ်ဖြစ်နေသောယုံနံပြောင်းမြန်ဆန့်ကျင်တဲ့သဘောတည်းတူတယ်မပြတ်ဖြစ်ပြနေတဲ့ယုံနံဤဆန့်ကျင်ပဲပြောင်းမြန်ဆန့်ကျင်ပဲသဘောတည်းတူအောက်ကမတိတက်ဝင်၍သွားနေတော့ဤဘုန်းကြီးတို့ဒီမှာဖြစ်မှုပြမှုတွေကမပြတ်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်တယ်ယုတ်တရားနဲ့တရားတွေရဲ့ဖြစ်မှုပြမှုတွေကိုအခုဒီမှာသင်္ကာရုပ္ပကညာမှာရှုနေတယ်နော်အဲဒီမှာဖြစ်မှုပြမှုတွေဖြစ်လိုက်ပြလိုက်ဖြစ်လိုက်ပြလိုက်နဲ့ရှုနေရင်းက မဉ္ဇဏ်ဆက်ရောက်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုပြီဆိုရင်ကတော့အဲ့ဒီဖြစ်မှုပြက်မှုတွေရဲ့ပြောင်းပြန်ဆန့်ကျင်တာဆိုတော့မဖြစ်မပြက်တဲ့သဘောဘာသဘောလဲလဲမဖြစ်မပြက်တဲ့သဘောမဖြစ်မပြက်တော့ဘူးဆိုတဲ့အခါကျဒီမှာရုပ်တရားနာမ်တရားတွေဖြစ်မှုပြက်မှုသဘောတရားတွေအားလုံးပြတ်သွားတယ်ရပ်သွားတယ်အဲ့ဒီမပြတ်ဖြစ်ပြနေတဲ့ရုပ်သဘောနာမ်သဘောတွေတခါလေပြတ်သွားရပ်သွားတဲ့သဘောလေးကိုတက်ဝင်သွားတာကို နိဗ္ဗာန်တစ္ဆိကရောတိနိဗ္ဗာန်တစ္ဆိကရောတိနိဗ္ဗာန်ကိုမျက်မှောက်ပြုသွေဟူ၍ဝစတိခေါ်ဆိုအပ်ပါလေနိဗ္ဗာန်မျက်မှောက်ပြုရဆိုတာအခုမပြတ်မစဲရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်ထိုင်ရင်ရရင်သွားရင်လျောင်းရင်ရှုနေတယ်အဲ့လိုရှုနေရင်ကနေပြီးတော့ဒီမှာဖြစ်မှုပြမှုသဘောတွေကိုမြင်နေတယ်အဖြစ်ပြဉာဏ်တွေဖြစ်နေတယ်အဲ့ဒီကနေပြီးတော့နောက်ဆုံးသူ့ရဲ့ကြောင်းဉာဏ်စန့်ကျင်တဲ့သဘောဆိုတာမဖြစ်မပြတဲ့သဘောဘာသဘောလဲလဲမဖြစ်မပြတဲ့သဘော အဲ့ဒီမဖြစ်မပြည့်တဲ့သဘောတွေရောက်သွားတယ်ဆိုတာကဖြစ်မှုပြမှုတွေရက်သွားတာပြတ်သွားတာရက်သွားတာရုပ်တဘောကလည်းဖြစ်ပြပြီးရက်သွားတယ်ဒီမှာမှတ်သိနေတဲ့မှတ်သိစီတွေကလည်းပဲဖြစ်မှုပြမှုတွေရက်သွားအဲ့ဒီမဖြစ်မပြည့်တဲ့သဘောဆိုတာအဲ့ဒီဖြစ်မှုပြမှုတွေပြတ်ဆဲသွားတဲ့သဘောတွေသူတက်ဝင်ဆက်ရောက်သွားတာကိုနိဗ္ဗာန်တစ္ဆိကရောတိနိဗ္ဗာန်မျက်မှောက်ပြုသွားတယ်အမျက်မှောက်ပြုသွားတာလေဒါယောဂီရဲ့နိဗ္ဗာန်မျက်မှောက်ပြုပုံလေရှုမှတ်နေရင်ကနေပြီးတော့ မှတ်စရာအာယုံရောမှတ်စိတ်ရောတခါတည်းချုပ်ပြတ်သွားတာဒါမှမဟုတ်တချို့ကပြောနေတာလေမှတ်စရာအာယုံရောမှတ်စိတ်ရောရှင်းအောင်ပြတ်သွားပြတ်သွားပြီသူတို့ကအဲ့လိုပြောပြောပြီးတော့သူကတမဲရပြီနှမရပြီပြောနေတာတကယ်တော့အဲ့ဒါကတဏ္မာလောက်လည်းမဖြစ်ဘူးဒီမှာညံနဲ့ပြန်ပြီးတော့ချိန်ကြည့်လို့မလို့ချိန်ကြည့်ဖို့မလိုဘူးလားလိုပါရဲ့ညံနဲ့မချိန်လို့ရတော့ပြင်တရားမှတ်တာတခါတူကသူအိမ်ကကြွားတာကိုယ်မှတ်စရာမရှိတော့ပြတ်သွားပြီတော့လို့မဖြစ်ဘူး စိတ်တွေပြန်လွင့်သွားရင်လည်းမတ်စရာအာယုရှိသေးရလားမရှိပါဘူးမတ်စိတ်ရောရှာလို့တွေ့သေးရလားတွေ့တော့ဒါနဲ့ပဲမတ်စရာအာယုမတ်စိတ်ရောမရှိတော့ဘူးလို့ပြောပြီးတော့ဒါမက်ဆိုင်တွေပြောလို့မရဘူးဒီဉာဏ်နေမိမိဖြစ်ခဲ့ပြီလားကိုဘုန်းကြီးဝိပဿနာဉာဏ်နေအစဉ်တိုင်းပြောခဲ့တာအာလို့ရှိပိုင်းကစက်တဉာဏ်သင်္ခါရုပ္ပကဉာဏ်ရောက်ဟုတ်တယ်မလားဟုတ်ပါတယ်အဲ့ဒီဉာဏ်နေကောင်းကောင်းကိုဖြစ်ပြီလားဖြစ်ခဲ့ပြီလားဒါတိချာပြန်စစ်စစ်ဖို့လိုတယ်ဘုန်းကြီးတို့ကျေးဇူးတော်ရှင်ပါစေဆရာတော်ဘုရားကြီးဟာ တရားရိပ်တာမှာအဲ့ဒီချိန်တုန်းကတရားတကယ်နဲ့လောက်ကြတယ်ဘုန်းကြီးတို့အာထုတ်နေစဉ်ကာလတုန်းကမအိပ်မနေမအိပ်ဖဲနဲ့လည်းလောက်ကြတယ်မစမ်းမတော့ဖဲနဲ့လည်းလောက်ကြတယ်အဲ့လိုကြိုးစားအာထုတ်ကြတဲ့အခါမှာသူတို့ဉာဏ်နဲ့ကမ္မထဆရာကဒီပုဂ္ဂိုလ်ဟာဒီဉာဏ်နဲ့ပြည့်စုံပြီလို့ထင်ရင်ဒီဉာဏ်ကိုတေချာအောင်ဆိုပြီးတော့ပြန်ပြီးအဋိဋ္ဌာန်ပြီးဉာဏ်လေးကိုပြန်ပြီးစစ်တယ်ဘာတွေကိုပြန်စစ်တာလဲဉာဏ်လေးကိုပြန်စစ်တယ်ဒီပုဂ္ဂိုလ်ကသူဟာ ခေါနာမှလို့ခြုံငိမ့်နေပါပြီမဆိုင်နေပါပြီခြုံငိမ့်နေပါပြီလို့သူ့ကိုယ်သူထင်ရောက်နေရင်အဋိဋ္ဌံပေးပေးပြီးတော့တခါလေဉာဏ်လေးကိုပြန်ပြန်စစ်တယ်အတိတ်ကံပေးလို့ဒီဉာဏ်မဖြစ်လာရင်အဲ့ဒီပုဂ္ဂိုလ်ဒီဉာဏ်ဖြစ်ခဲ့သလားမဖြစ်ခဲ့ဘူးလားမဖြစ်ခဲ့ဘူးမဖြစ်ခဲ့လို့ဘောဉာဏ်နဲ့ပြန်စစ်လိုက်တယ်အဲ့လိုပြန်ပြန်ပြီးတော့စစ်တန်းဆိုပြီးတော့ဉာဏ်ကိုပြန်စစ်ယူတာအဲ့လိုစစ်လို့တေးကြပြီဆိုမှဟုတ်ပြီဒီပုဂ္ဂိုလ်တေးကြပြီဆိုတာကိုဆုံးဖြတ်ချက်ချတာဒါကြောင့်မို့ခုနိဗ္ဗာန်ကိုမျက်မှောက်ပြုတယ်ဆိုတာဘုန်းကြီးတို့ယောဂီများ ဒီမှာရှုမှတ်နေတဲ့အာယုံလေးရောရှုမှတ်စိတ်ကလေးရောနှစ်ခုစလုံးဘာဖြစ်သွားတာလဲဖြစ်သွားတာချုပ်ပြောက်သွားတာတခါလည်းမဆရာလည်းမရှိတော့အစိတ်လည်းမရှိတော့အဲ့လိုပြတ်သွားတဲ့ကတခဏလေးပြတ်သွားတဲ့ကိုမဆိုင်သွားတာနောက်တခါဖူပြတ်သွားအဲ့ဒီချိန်လေးမှာအင်းငိမ့်သွားတဲ့ငိမ့်ငိမ့်တဲ့သဘောကနိဗ္ဗာန်ငိမ့်တဲ့သဘောကဘာလဲနိဗ္ဗာန် ဒီမှာအားလုံးချုပ်ကျန်သွားပြီဆိုတဲ့အခါဖြစ်မှုပြမှုမရှိတော့ဘူးဆိုတဲ့အခါဆင်းရဲတာတွေရောရှိသေးရလားရှိတော့ဘာမှမရှိတော့ဆင်းရဲတာတွေအားလုံးငြိမ့်သွားတဲ့သဘောကိုနိဗ္ဗာန်ငြိမ့်သွားတဲ့သဘောကိုပါတယ်လေနိဗ္ဗာန်ကဲဘုန်းကြီးတို့ယောဂီများအဲ့လိုဆိုရင်ဒီဘုန်းကြီးတို့အကျိုးတရားမဉ္ဇဉ်ကိုရကျင်နေဆိုရင်လေဒီတိပ္ပံတရားအထုတ်အောင် ဘာတရားအထုတ်ရမလဲနိဗ္ဗာန်တရားနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းနဲ့ဆိုရင်လည်းဘယ်တရားအထုတ်ရနိဗ္ဗာန်တရားဒီတရားတွေအထုတ်ခြင်းအပြင်ဒီအကျိုးတရားတွေအလုံးအပြည့်အစုံမရနိုင်ဘူးလားရနိုင်ပါလိမ့်မယ်ကဲဒါလေးဆိုလိုက်ရိယမေကိုရိယမေကိုရခြင်းလို့ရခြင်းလို့ဘယ်လန်းစဉ်ကိုလိုက်ရမယ်ဘယ်လန်းစဉ်ကိုလိုက်ရမယ်ရိယမေကိုရိယမေကိုရခြင်းလို့ရခြင်း တိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်နိဗ္ဗာန်နံကိုနိဗ္ဗာန်နံကိုရရောက်လို့ရရောက်လို့ဘယ်လမ်းစဉ်ကိုလိုက်ရမယ်ဘယ်လမ်းစဉ်ကိုလိုက်ရမယ်နိဗ္ဗာန်နံကိုနိဗ္ဗာန်နံကိုရရောက်လို့ရရောက်လို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမယ်တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရ တိပဋ္ဌာန်လမ်းစဉ်လိုက်လို့ရှိရင်ဒီအရိယာမင်းညာလည်းမရနိုင်ဘူးလားရနိုင်ပါဘူးနိဗ္ဗာန်ကိုရောမျက်မှောက်မပြုနိုင်ဘူးလားပြုနိုင်ပါဘူးဒီလိုဆိုရင်အကျိုးတရားဘယ်နှပါးပြီးသွားပြီလဲခုနပါးခုနပါးပြီးဆုံးသွားပြီဟုတ်တယ်မလားဟုတ်ပါဘူးဘုန်းကြီးဟောခဲ့တဲ့တတိပဋ္ဌာန်ကျွေးကြော်တန်ဆိုတာမြတ်စွာဘုရားဟာဒီအကျိုးတွေခုနပါးရနိုင်တယ်လို့ငါဘုရားဟောတဲ့တတိပဋ္ဌာန်တရားအားထုတ်ရင်ဒီမျက်မှောက်ဘဝမှာပဲရနိုင်ပါတယ်ဆိုတာကိုကျွေးကြော်ပြီးတော့ဟောခဲ့တယ် အဲ့တော့ဘုန်းကြီးတို့အကျိုးတရားလည်းပြီးကျင့်စဉ်လည်းပြီးသွားပြီဟုတ်တယ်မလားဟုတ်ပါတယ်နောက်ပိုင်းမြတ်စွာဘုရားကဘာကိုပြောခဲ့လဲဆိုတော့အာမခံခြင်းနဲ့အာနိတန်တကထာဘာကထာလဲလဲအာနိတန်တကထာဒါကိုမြတ်စွာဘုရားကရှစ်ပိုင်းလပိုင်းနှစ်ပိုင်းနဲ့အာမခံခဲ့တယ်ယောဂီကောစီဘေခဝေဣမိသတ္တရောတတိပဋ္ဌာနိဧဝံဘဝေယတတဝတ္တနိတတ္တဒွေနံဖလနံအညတရံဖလံ ပါတိကိခံဒိဋ္ဌိဝါဓမ္မိကညာတတိဝါဥပါရိသေသေနာဂာမိတာဟောဘုန်းကြီးဒီတတိပဋ္ဌာန်ရဲ့အကျိုးတရားတွေဟောမယ်ဆိုရင်ဒီအကျိုးတရားကိုဘုန်းကြီး9ရက်10ရက်ဒီလိုဟောတာတာတတူအတူတစ်ခုချင်းတစ်ခုချင်းတစ်ခုချင်းတစ်ခုချင်းဘုန်းကြီးဟောတာဒီအကျိုးတရားတွေထဲမှာတခါတရံမှာ9ရက်လည်းမကဘူးဒီဉာဏ်စဉ်ကိုဟောတာမယ်ဆိုရင်ဉာဏ်စဉ်ပိုင်းကိုဘုန်းကြီးဟောနေတာကပဲ၄-၅ရက်လောက်ကြာတယ် အခုဘုန်းကြီးတို့ယောဂီများကိုဒီဉာဏ်စဉ်ကိုနှစ်ရက်ထဲနဲ့ပြီးတော့ဟောတယ်။ဘာနဲ့ပြီးအောင်ဟောတယ်လား။နှစ်ရက်။နှစ်ရက်ထဲနဲ့ဘုန်းကြီးပြီးအောင်ဟောပေးလိုက်တဲ့ဉာဏ်စဉ်ကို။အဲတော့ဒီမှာဒီဘုန်းကြီးစပြီးတော့တေထားရဲ့တတိပဌာနာသုတ်တံဒေသနာတော်မှာအစာပိုင်းရဲ့အလယ်ပိုင်းရဲ့အဆုံးပိုင်းရဲ့သုံးပိုင်းခွဲဟောတယ်လို့ဘုန်းကြီးကပြောခဲ့တယ်။ပြောခဲ့ပြီးတော့အခုအစာပိုင်းနဲ့အလယ်ပိုင်းပြီးသွားပြီ။အဆုံးပိုင်းလေးမဟောရင်ကြံရည်မှာဆိုလို့ဘုန်းကြီး ဒီအဆုံးပိုင်းကိုလည်းပဲဥမာဟောပဲဆိုရင်တရေဟောတယ်နှစ်ရေဟောတယ်ဒီလိုပဲဟောနေတာပဲဒါပေမဲ့လို့ခုဘုန်းကြီးအချင်းချုပ်လေးပဲပြောသွားမယ်မြတ်စွာဘုရားကယောဟိကောစီဘိက္ခုဣမိစတ္တာတော်တတိပဌံငါဘုရားဟောကြားထားတဲ့ဒီတတိပဌံတရားဖြစ်တဲ့ကာယဝေဒနာစိတ်ဓမ္မဒီတတိပဌံတရားတွေကိုတဲ့ဧဝံငါဘုရားဟောကြားတဲ့အတိုင်းတဲ့တတ္တဝတ္တနိခုနှစ်နှစ်တို့ကာလပတ်လုံးဘာဝေးရဖြစ်စီပွားစီညာ ဘယ်နှစ်ပွားများမှာလဲလေ9နှစ်ပါဗျာ9နှစ်ပွားများအထုတ်မယ်ဆိုရင်တတ်တတ်တို့ပွားများအထုတ်တဲ့ပုဂ္ဂိုလ်အားဒိဋ္ဌိဝဓမ္မေအခုအထုတ်နေစဉ်မျက်မှောက်အထုတ်နေစဉ်မှာပဲလေအညာဝအရဟတပုဂ္ဂိုလ်ဖြစ်စီတတိဥပါရိသေးတိဥပါဒံအကျွင်းကြံရှိနေသေးတယ်အနာဂ ामि တဝအနာဂ ामि ပုဂ္ဂိုလ်ဖြစ်စီဒွေနံပလန္နဤနပါသောပုတို့တွင်အညတတံပလန်တပါးပါသောပုဂ္ဂိုလ်ပါတိကင်းခန့် မချုပ်ဧကံမှန်ဖြစ်မည်ကိုကိန်းပေအပြင်လူလာအပ်တယ်အဲ့ဒီဒီတတိပ္ပံတရားကိုငါဘုရားညွှန်ကြားတဲ့လမ်းစဉ်အတိုင်းလိုက်နာပြီးကျင့်သုံးမယ်ပွားများမယ်အထုတ်မယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာတဲ့ဘယ်နှစ်နှစ်အထုတ်မလဲဆိုတတ္တဝတ္တမီ9နှစ်အထုတ်ပါအဲ့လို9နှစ်အထုတ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာယဟန္တာတိအောင်ဖြစ်နိုင်တယ် ဘာတိအောင်ဖြစ်နိုင်လဲယဟန္တာတိအောင်ဖြစ်နိုင်တယ်တကယ်လို့ဥပါဒအစွဲလမ်းကြံမယ်ဆိုရင်အနာဂံဖြစ်နိုင်တယ်ဘာဖြစ်နိုင်လဲအနာဂံမလေးပါးပူလေးပါးမှာကုမြတ်စွာဘုရားကအထက်မဲ့ဖို့နှစ်ပါးကိုပြောနေတယ်အောက်မဲ့အောက်ဖို့ဆိုတာတော့အထူးပြောစရာကိုမလိုဘူးသေချာဖို့ဖြစ်နိုင်တယ်ဟုတ်တယ်မလားဟုတ်ပါဘူးသောတာပန်လည်းဖြစ်နိုင်တယ်တဂရကံလည်းဖြစ်နိုင်တယ်အနာဂံယဟန္တာတိအောင်ဖြစ်နိုင်တယ်အစွဲလမ်းကြံရင်မင်းအနာဂံတိအောင်ဖြစ်မယ်လို့ပြောလိုက်တာတကယ်လို့တဲ့ အဲ့ဒီပုဂ္ဂိုလ်ကဉာဏ်ပညာတိတဲ့ပို့ပြီးတော့ထင်းမြတ်မယ်ဆိုရင်တဲ့သဝတ္တာကြီး6နှစ်အားထုတ်တယ်။ဘယ်နှစ်အားထုတ်ရမှာ6နှစ်ဒီတဲ့ဉာဏ်ထင်းမြတ်တယ်ဆိုရင်ပြင်စဝတ္တာကြီး9နှစ်အားထုတ်တယ်။ဘယ်နှစ်အားထုတ်ရမှာလဲ9နှစ်။မြတ်စွာဘုရားကရှစ်တူးတာလားလျှော့ပြီးသွားတာ။လျှော့ပြီးသွားတာ။လျှော့ပြီးသွားတာ။တကယ်ဉာဏ်ကြီးတဲ့ထင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ပါရမီနဲ့ရှိတဲ့ပုဂ္ဂိုလ်ဆိုရင်ဒီလိုအားထုတ်ဖို့မလိုဘူးတဲ့။ ငါးနှစ်ဆိုတာကြာသေးတယ်ညာချင်းမြတ်တဲ့ဒီတဲ့ချင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်လေးနှစ်အာထုတ်တယ်စတ္တာရိဝတ္တန်ဒီတဲ့ချင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ဒီနှစ်ဝတ္တန်ဒီတဲ့ချင်းမြတ်လို့ရှိရင်ဒွေဝတ္တန်ဒီတဲ့ချင်းမြတ်တဲ့ပုဂ္ဂိုလ်ဆိုရင်ဧကဝတ္တန်တစ်နှစ်ပဲအာထုတ်ပါကွာဘယ်နှစ်အာထုတ်ပါမှာတစ်နှစ်ပြောတော်တော်လေးတော့နေစားလာတယ်အဲ့လောက်ဆိုရင်တော့နည်းနည်းစဉ်းစားလို့ရမယ်ထင်တယ်နော်အဲ့ဒါဆိုရင်ရှော့ရှော့ပြေးလာတယ်တစ်နှစ်ပဲအာထုတ်တယ် ဒါရင်လားဆိုတော့ဒီတဲ့အထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်တဲ့တတ္တမာတာနိခုနလလေအထုပါကွာဘဏနာလေလေခုနလယောဂီကိုစီဘေကဝေဣမေသတ္တရောတတိပဌာနိဧဝံဘာဝိယတတ္တမာတာနိမြတ်စွာဘုရားဟောတဲ့ကာယဝေဒနာစိတ်ဓမ္မဆိုတဲ့တတိပဌာန်လမ်းစဉ်အတိုင်း ဒီခုနလသာကြင်ကြံပွန်များအားထုတ်မယ်ဆိုရင်တဲ့ဒိဋ္ဌိဝဓမ္မိအဲ့ဒီပုဂ္ဂိုလ်ဟာမျက်မှောက်ဘဝမျက်မှောက်အားထုတ်နေစေမှာအညာဝအရဟတပုဂ္ဂိုလ်ဖြစ်စီဥပါဒိလေးတွေအကျွင်းကြံရှိနေသေးနေအစွဲနာလေးကြံနေမယ်ဆိုရင်အနာဂါမိတာအနာဂါမိပုဂ္ဂိုလ်ဖြစ်စီခုနလလောက်အားထုတ်ယူနေရဟန္တာဖြစ်နိုင်တယ်အစွဲလမ်းကြံအောင်မယ်ဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာအနာဂါဖြစ်နိုင်တယ် ဒီတဲ့ဉာဏ်ထင်းတဲ့ပုဂ္ဂိုလ်ဆိုရင်သမာတာနိ6လပဲအားထုတ်တယ်ဒီတဲ့ထင်းတဲ့ပုဂ္ဂိုလ်ဆိုရင်ပြင်စမာတာနိ9လပဲအားထုတ်တယ်ဒီတဲ့ထင်းတဲ့ပုဂ္ဂိုလ်ဆိုရင်တဲ့စတ်စတ္တာရိမာတာနိ၄ရက်၄လပဲအားထုတ်တယ်ဒီတဲ့ထင်းတဲ့ပုဂ္ဂိုလ်ဆိုရင်တိနိမာတာနိဒီတဲ့ထင်းတဲ့ပုဂ္ဂိုလ်ဆိုရင်ဒွေဒီတဲ့ထင်းတဲ့ပုဂ္ဂိုလ်ဆိုရင်ဧကမာတာနိတဏှာပဲအားထုတ်တယ် ဒီတဲ့ချင်းချင်းတဲ့ပုဂ္ဂိုလ်ဆိုရင်တဲ့အတ္တမာတန်နဲ့15ရက်ပဲအားထုတ်တယ်ယောဂီတို့ဒီလောက်ဆိုရင်တော့အချိန်ပေးနိုင်မှာပါဟုတ်တယ်မို့လားရသော်ဗျာကြည့်နော်တစ်ခုကတူတစ်ခုချင်းနဲ့ရှော့ရှော့ရှော့ရှော့ပြီးသွားတယ်ဒါဟာဒီခုနှစ်နှစ်ထီအောင်ဆိုတာမြတ်စွာဘုရားအကြာဆုံးပြောထားတာတကယ်ကိုအညံဆုံးလူကိုပြောထားတာတကယ်ထက်တဲ့ပုဂ္ဂိုလ်ဆိုရင်ဒီမှာသူ့စင်နေတဲ့သူ တကယ်ချမ်းမြေ့လာတဲ့ပုဂ္ဂိုလ်ဆိုရင်နှင်းတဲ့တောင်အထုတ်ဖို့မလိုလန့်နဲ့ဒီတဲ့ချမ်းမြေ့တဲ့ပုဂ္ဂိုလ်ဆိုရင်လန့်တဲ့တောင်အထုတ်ဖို့မလိုရပိုင်း15ရက်ပဲအထုတ်တော့တယ်တကယ်လို့ဒီတဲ့ချမ်းမြေ့တယ်ဆိုရင်ယောဂီကောစီဘိက္ခဝေဣမိစတ္တာတော်တတိပဋ္ဌာနေဣမိစတ္တာတော်သီတံနေဧဝံဘာဝေယတတ္တဟံနဲ့ခုနှစ်ရက်ပဲအထုတ်ပါကွာအမှန်တန်ချမ်းမြေ့တဲ့ပုဂ္ဂိုလ်ဆိုရင်မင်းတို့ခုနှစ်ရက်ပဲအထုတ်တယ်ခုနှစ်ရက်အထုတ်လို့ရှိရင် အင်းရယဟန္တာတိအောင်ဖြစ်နိုင်တယ်အကျွင်းကြံရှိနေသေးတယ်အနာဂံမိတအနာဂံဖြစ်နိုင်တယ်ဒါမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းဒီအာနိတန်တကထာဆိုတာလေးကိုမြတ်စွာဘုရားကရဲရဲဝံ့ဝံ့ခံချက်ပြပြီးတော့ဟောရတာဒါတော့ရဲရဲဝံ့ဝံ့ကြီးဟောခဲ့တဲ့တုတ်တာဒီတိပ္ပံတုတ်တာပဲမတုတ်တန်လေတိပ္ပံတုတ်ပါဗျာမြတ်စွာဘုရားဟောခဲ့တဲ့တုတ်တန်ကြီးတုတ်တန်ကြီးဆိုတာကဘုန်းကြီးတို့ဗိဓကသုံးပုံ နည်းနည်းလေးလားအများကြီးလားအများကြီးပါပဲဒီထဲမှာကြည်ဟောဒီဒီသတိပဋ္ဌာန်သုတ်တံကိုရဲရဲဝံ့ဝံ့ကြီးဟောပြီးခဲ့တယ်ရဲရဲဝံ့အမခံချက်ပြီးခဲ့ဝန်ခံချက်ပြီးခဲ့အဲ့လိုမြတ်စွာဘုရားကပါဠိနဲ့ဝန်ခံချက်ပြီးတာလေးကိုဘုန်းကြီးတို့ယေရှုရှင်မကြီးဆရာတော်ဘုရားကြီးကြတော့လူတွေနားလည်လွယ်အောင်မို့ဆောင်ဘုံလင်္ကာရှင်သုံးပွဲလေးနဲ့ပြီးထားတယ်ဒေတာလေးနဲ့ပဲဆရာတော်ဘုရားကြီးရဲ့ဉာဏ်တော်တွေကိုပူဇော်တဲ့နေရာပြင်ဘုန်းကြီးတို့တစ်ခေါက်တော့ပူဇော်လိုက်ရအောင်နော် ဆိုကြည့်အောင်အတိပဋ္ဌံဓမ္မစက်ကိုအတိပဋ္ဌံဓမ္မစက်ကိုဝန်ခံခြင်းနဲ့ဒုမြတ်စွာဝန်ခံခြင်းနဲ့ဒုမြတ်စွာဟောမိန်ဘုံမှာထိုတရားကိုဟောမိန်ဘုံမှာထိုတရားကိုဖြစ်ပွားစေတဲ့ရှင်လူမှာဖြစ်ပွားစေတဲ့ရှင်လူမှာအလွန်ကြာလျင်ခုနှစ်နှစ်နဲ့အလွန်ကြာလျင်ခုနှစ်နှစ်နဲ့ ယဟန္တာစိဖြစ်နိုင်ပါယဟန္တာစိဖြစ်နိုင်ပါဆွေမှုကြံတောင်းနာကံလောက်တော်ဆွေမှုကြံတောင်းနာကံလောက်တော်ဆက်ရောက်မဲတဲ့ဤကံပါဆက်ရောက်မဲတဲ့ဤကံပါဉာဏ်သူဆိုလျင်ခုနှစ်ရက်နဲ့ဉာဏ်သူဆိုလျင်ခုနှစ်ရက်နဲ့ထိုဖို့မကိုရနိုင်ပါထိုဖို့မကို တွေကြည်စံ9ရက်ထဲနဲ့ဒီလောက်ကရတမေရတ္တပုတိအောင်ရနိုင်တယ်ဆိုရင်ဒီတရားတွေကဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေတကယ်အားထုတ်တဲ့နာအားမထုတ်တဲ့မလားအားထုတ်တယ်တကယ်ကိုစိတ်ပန်လက်ပါကြီးကိုတကယ်အားထုတ်တဲ့နေတကယ်ကိုယ့်ရဲ့ပါရမီဆိုတာအလုံးလုံးကြီးမှသိမှာနော်ဟုတ်တယ်မလားအလုံးလုံးမကြည့်ပဲနဲ့တော့ဒီပါရမီရဲ့အတိတ်နဲ့ကိုသိနိုင်ပါမလားမသိနိုင်ပါဘူးမသိနိုင်ဘူးအဲဒါပါရမီဖြစ်မှာမဟုတ်ပါဘူးပါရမီပြည့်မှာမဟုတ်ပါဘူးဆိုပြီးတော့ မလုပ်ဖဲနဲ့နေတော့ကတော့ရပါမလားမရပါဘူးတကယ်ရခြင်းနဲ့ဆိုရင်မြတ်စွာဘုရားကရဲရဲကြီးအမခံခြင်းနဲ့ဝန်ခံပြီးတော့ဟောတာတာဖြစ်တဲ့တွေ့ရဲရဲကြီးဝင်ရောက်ပြီးတော့စံတအထုဖို့မလိုဘူးလားလိုပါပါဘုရားဒီလက်ဆင့်ကမ်းလိုက်ကြဒီတရားလေးအထုအောင်ဟုတ်တယ်မလားဒီကပုဂ္ဂိုလ်လေးပဲတခါဒီတရားလေးအထုနိုင်အောင်လက်ဆင့်ကမ်းလိုက်ကြဆိုလိုက်ညာသူဆိုလျင်ခုနှစ်ရက်နဲ့ညာသူဆိုလျင်ခုနှစ်ရက်နဲ့ ထိုဖိုမက်ကိုရနိုင်ပါထိုဖိုမက်ကိုရနိုင်ပါရေရင်ခိုင်မာဝန်ခံခြင်းနဲ့ရေရင်ခိုင်မာဝန်ခံခြင်းနဲ့ဓမ္မစကုဟောခဲ့ပါဓမ္မစကုဟောခဲ့ပါနိဗ္ဗာန်လိုသူမယုံမှနဲ့နိဗ္ဗာန်လိုသူမယုံမှနဲ့မြတ်ဖရာကိုယုံကြည်ကမြတ်ဖရာကိုယုံကြည်ကတတိပဋ္ဌာန်ကိုတန်တံ တတိပဋ္ဌာန်ကိုတံတံအမှန်ပွားစီယအမှန်ပွားစီယသို့ပွားစီမှသို့ပွားစီမှနိဗ္ဗာန်ယနိဗ္ဗာန်ယမုတ်ချငြိအေးမှာမုတ်ချငြိအေးမှာဒီတိပဋ္ဌာန်တရားကတကယ်ပွားများရင်လွန်ကြရင်ခုနှစ်နှစ်လောက်အထုတ်တာ ਨੇ မိမိရဲ့ငြိမ်းချမ်းမှုငြိမ်းအေးမှုဆိုတဲ့ဝိမု ക്തി ဆိုတဲ့ဒုက္ခမရနိုင်ဘူးလားရတယ် လုံးဝကိုဒီမှာဆင်းရဲအလုံးတွေကလွတ်မြောက်ပြီးတော့ငြင်းအေးတဲ့အဆင်တန်းဖြစ်တဲ့ဒီဝိမု ക്തി ဒုက္ခကြီးကိုရနိုင်တယ်။ဒီကနေ့လို့ဉာဏ်ထက်မြက်တဲ့အလယ်လက်ရှိတဲ့ပုဂ္ဂိုလ်ဆိုရင်ခုနလအထုယုံနဲ့ဒီဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာကြီးကိုရနိုင်တယ်။ဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်ဆိုရင်ခုနှစ်ရက်ထက်အထုယုံနဲ့ဒီချမ်းသာကိုမရနိုင်ဘူးလား။ရနိုင်ပါဘူး။အဲ့လိုအကျိုးတရားတွေရနိုင်တယ်ဆိုတာကိုမြတ်စွာဘုရားကဒီတတိပဌာနာတုတ်တန်ကြီးကို မဟောကြားမိရဲ့ကဘုန်းကြီးတို့ယောဂီများကြွေးကြော်ပြီးတော့ကြေညာချက်ပေးပြီးတော့ထုတ်ပြန်ပြီးမဟောခဲ့ဘူးလားဟုတ်ကဲ့ပါဘုရားဒီတရားသိမယ်နော်ဤကယနောယံဘေကွိမေကောတတနာဝိတုဒ္ဓိယဒုက္ခပိတိဝါနသမအတိကမယဒုက္ခဒေါမနတာနာအချင်းကမယညာယတာအတိကမယနိဗ္ဗာန်တာသစ္စိကရိယာယရိတံသတ္တရောတတိပဋ္ဌာနာ ဘေကဝေယံတော်များအိုချစ်သားတို့သတ္တရောလေးပါးဘုံသောယရိကယေဤမေတတိပဌာနာဆွေမြတ်သောအမှန်ရမှုတတိဆွေမြဲမှုတတိပဌာဟုသော အကျင့်လံဒီတန်တိရှိကုန်၏အယံဆွေမြတ်သောအမှန်ရမှုတတိဆွေမြဲမှုတတိပဌာဟုသောအကျင့်လံဒီတတနံဖယပစ္စည်းကဗုဒ္ဓရိယသာဝကအလုံးလုံးစုံသောတတ္တဝါပေါင်းတို့၏ ဝိတ္တရိယစိတ်ကြီးခြင်းမှာကင်းဝေးစင်ကြယ်ကြစေခြင်းဟာဧကယနောမေကိုတကူရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တောကပိဒေဝနံဆိုရင်ပူဆွေးခြင်းတောကငိုကြွေးခြင်းပိဒေဝတို့ကိုတမတိကမယလွန်မြောက်စေခြင်းဟာဧကယနောမေကိုတကူရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏ ဒုက္ခဒေါမနတဏ္ဏကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတတို့ကိုအထင်ကမယခြုံငိကွယ်ပြောက်စေခြင်းဟာဤခန္ဓာမေကိုတကူရီတော်လံတကြောင်ဒီတော်လံဖြစ်ပါ၏ညာယတာအဓိကမယရိယမေကိုရခြင်းဟာနိဗ္ဗာန်တာသစ္စည်းကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းဟာ ဧကံနောမေဟောတကူဒီသောလံတကြောင်ဒီသောလံဖြစ်ပါ၏တတိသာဓုသာဓုသာဓုကဲမိရတော်မြတ်ဝေကြရအောင်နော်ဤသို့ပြုပြဤသို့ပြုပြမြတ်ဘုံညာကြောင့်မြတ်ဘုံညာ ချမ်းမြဖြစ်ကြည်ချမ်းမြဖြစ်ကြည်ဒေမေမြည်သည်ဒေမေမြည်သည်ဆွေပြည်ထုတ်ချောင်းဆွေ ပိဒံဒုက္ခပိဒံယမံအပေါင်းယမံအပေါင်းမကောင်းဟုသည်မြတ်မကောင်းဟုသည်မြတ်မတွေ့ရပေမတွေ့ရပေမကောင်းဟုသည်မြတ်မကောင်းဟုသည်မြတ်မကြားရပေမကြားရပေတဗ္ဗဣစ္ဆာတဗ္ဗဣစ္ဆာမင်္ဂလာကိုမင်္ဂလာ တာရိုင်းရေတာရိုင်းရစေတော်ရစေတော်ယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာကကိုမြတ်ဘာကကိုယနေ့မိမိတို့ပြုစုခဲ့တဲ့ဌာနကောင်းမှုတွေသီလကောင်းမှုတွေဘာဝနာကောင်းမှုတွေမရှိကြဘူးလားရှိကြပါရဲ့ဗျာရှိကြတယ်ဒီဒီနေ့ဟာကိုကြီးတို့ မင်္ဂလာဓမ္မကျောင်းတိုက်ကြီးရဲ့ကျေးဇူးတော်ရှင်မသိဆရာတော်ဘုရားကြီးရဲ့မာသတိပဋ္ဌာန်ချိန်ပြည့်ဆေးရတရားစခန်းပွဲကြီးဟာဒီနေ့ညတရားပွဲရနောက်ဆုံးဖြစ်ပြီးတော့မနေ့က9နာရီအချိန်မှာဆိုရင်ဒီတရားစခန်းအောင်ပွဲကြီးကျင်းပတော့မှာဖြစ်ပါတယ်အဲ့တော့ဒီနေ့နောက်ဆုံးနေ့အနေအချင်းလည်းပဲနောက်ဆုံးနေ့ရဲ့အကျိုးအနေအချင်းလည်းပဲ န်းကြီးတို့ဒီမှာအာယုန်တဲ့အချိန်ကာလကတတ္တတရားနဲ့ပြည့်စုံကြတဲ့မင်္ဂလာဓမ္မကျောင်းတက်ကြီးရဲ့ဓမ္မမိသားစုများကအာယုန်စွာနေဒုဒညာဒုဒညာရဲ့ကုသိုလ်ရှင်များကကွယ်လွန်သူတာညီညီကျော်ထွန်းဤလ20ပြည့်ကိုရည်စူးပြီးတော့အထုစေယောဂီဥစေထွန်းဒုံဝီသမီးခင်တိတာထွန်းမိသားစု ဥက္ကမောင်ထွေးဒုဌာနာယီမိသားစုမထိုက်မိသားစုများကအာယုန်တဲ့ချိန်ကကလာကလည်းပဲအာလုံးအာယုန်စွမ်းနေပြည့်ပြည့်စုံစုံအမျိုးမျိုးလူတိုင်းရတယ်တမျိုးမိနစ်တည်းတမျိုးဖုံးပေးအောင်တမျိုးမိနစ်တည်းတမျိုးဖုံးပေးအောင်အားလုံးပြည့်စုံနေတာကတော့အလွန်ပဲဘုန်းကြီးကတရားအမေရိကန်နိုင်ငံကရှိတဲ့ယောဂီတွေမြန်မာနိုင်ငံရောက်ရင်ဘုန်းကြီးစီဝင်လာရင်ဘယ်လိုကျွေးရမှာလဲတော့စဉ်းစားပြီးတော့ တော်တော်လေးစိတ်ထဲမှာအကျဉ်းရိုက်နေတယ်ခါမှာဒီမှာစာဝေတွေကလည်းအလုံးပြည့်စုံနေအချိုဝဲနေလေတတိတဏ္ဍာနေဆိုတာလည်းပဲပေါ်များလိုက်တာမျိုးစုံနဲ့ဒီနေ့ဒီနေ့ကို၄၅မျိုးဒီနေ့၄၅၆မျိုးအဲဒီမှာဒီမှာလွန်ကိုပြည့်ပြည့်စုံစုံကြီးမှာလူတန်းကြတဲ့ပုဂ္ဂိုလ်တွေကလူတန်းကြအာလုံးယောဂီတွေပြည့်စုံအောင်နေမုံမတဲ့ဒီအချိန်ကကာလမှာလည်းကြည့်မုံမများများအနေအချင်းလူတန်းကြတဲ့ပုဂ္ဂိုလ်တွေဒုံမေချစ်တိမိသားစု ဦးစိုးအောင်ဒေါတိဒေါတိတမိသားစုကွယ်လွန်သူအဖွားနဲ့ဖခင်ကြီးတို့ကရည်စူးပြီးတော့အထုဆေယောဂီဒေါမေရီချုံးမြင့်မိသားစုနောက်ဦးဝင်းဖေဒေါခင်ရမိသားစုအားလုံးကဒီမှာနေစွမ်းဆိုရင်လည်းနေစွမ်းမှာအမျိုးမျိုးဆွမ်းရင်နေဆိုရင်လည်းအမျိုးမျိုးအခြားခြားချူပွဲတွေတတိပွဲတွေတောက်ဆရာဆိုရင်လည်းကော်ဖီတောက်မလားလို့ပဲချိုတောက်မလားတောက်ပြီးတော့ဒီထဲမှာဟို juice ပါတော့လည်းဒါတွေလည်းပါသေးတယ်ပြည့်စုံနေအောင် ဆောင်ရွက်ပြီးတော့ပေးကြတယ်လူတန်းရဲ့ပုဂ္ဂိုလ်တွေဘက်ကလူတန်းရတယ်လို့ဝေယဝဆဘက်ကလည်းပဲဒီမင်္ဂလာရာမမိသားစုများလူငယ်တွေများလူငယ်တွေတင်မကဘဲနဲ့ခုမှုဆောင်ပုဂ္ဂိုလ်တွေပါအားလုံးပေါ့ဘီဘီအင်းကြီးရဲ့မှုဆောင်လူကြီးများကိုယ်တိုင်ကိုယ်တိုင်ကိုကြယောဂီများကိုကျွေးမွေးပြီးတော့ယောဂီများရဲ့စားသောက်တောက်ပွဲတွေကိုယ်တိုင်သိမ့်ဆက်ဆောင်ရွက်နေကြတယ် လောဘဒါနဝေယဝဆကုသိုလ်တွေရောမရကြဘူးလားရကြပါဘူးဝဇနာဒါနကုသိုလ်တွေရတယ်လို့လောဘဒါနတွေလည်းအပြည့်စုံတယ်နောက်ပြီးတော့ညနေပိုင်းဆိုရင်လည်းဖြောရမကားတွေခုဆဲတရားစခန်းကြီးတာပြီးဆုံးသွားတယ်ဟိုပြင်မဲ့မှာအပုံကြီးကဒီတိုင်းပဲရှိသေးတယ်ချူရီတန်ရေတန်ဘူးတွေအားလုံးအပြည့်စုံတန်ဃာတွေဘက်မှလည်းဒီတိုင်းပဲဒီယောဂီတွေဘက်မှလည်းအပြည့်စုံအဲဒီတောင်းရေတန်စတဲ့အချူရီဖြောရမကားတွေကလည်းညနေပိုင်းအတွက်အပြည့်စုံလူတန်းထားကြတယ် နောက်ပြီးတော့ဘုန်းကြီးတို့ယောဂီများဘက်ကရောလူတန်းတဲ့ပုဂ္ဂိုလ်တွေကလားဒီလိုသူတို့ဘက်ကအင်တိုင်းအားတဲ့လူတန်းရတာလားဆိုယောဂီများဘက်ကလည်းတကယ်ကိုဝရိယစိုင်းပြီးတော့အထူးတတိကပ်ပြီးတော့မပြတ်ရှုမှတ်ကြရှုမှတ်တဲ့နေရာမှာဆိုရင်လည်းမရှုမှတ်ခင်မှာသီလကိုစင်ကြယ်စွာဆောင်ထင်းရတယ်သီလဟာဘုန်းကြီးတို့ယောဂီများကိုအလုံးအရေးကြီးဆုံးဟာသီလလို့ဘုန်းကြီးပြောထားတယ်ဒီမှာအထူးပြုပြီးတော့ပြောလိုတာက များသောအားဖြင့်သီလစောင့်တည်ကြတဲ့အခါခန္ဓာပဲဖြစ်စေဘုန်းကြီးကျောင်းမှာရောကိုကြုံလို့ပဲဖြစ်စေဒီခါတရားမှာဘုန်းကြီးကအလူရှင်နဲ့သီလပေးနေတယ်ရောက်လာရောက်လာတဲ့အခါမှာဒီခါတရားဟောငါဒီသီလတွေမစောင့်တည်နိုင်ဘူးဆိုပြီးတော့လက်မဆူမစောင့်တည်ဘဲနဲ့နေကြတယ်တကယ်တော့ကာလပရိယန္တလို့မြတ်စွာဘုရားခွင့်ပြုထားတယ်အချိန်ပိုင်းနဲ့စောင့်တည်နိုင်တယ် ဘာနဲ့ဆောက်တည်နိုင်လဲချိန်ပိုင်းလေးဆောက်တည်နိုင်တယ်အခုတထိုင်လေးမှာအဲ့ဒီ၅ပါးသီလခံယူဆောက်တည်ရင်တထိုင်အတွင်း၅ပါးသီလမရဘူးလားရပါဘူး၈ပါးသီလပေးနေလို့ဟာငါညနေမစားဘဲမနေနိုင်ဘူးငါကမတော်ဘဲမနေနိုင်ဘူးဆိုတဲ့ပုဂ္ဂိုလ်ယူသွေးပိုင်းဆိုရင်လည်းငါအလှမပြင်းပဲမနေနိုင်ဘူးဆိုတဲ့ပုဂ္ဂိုလ်အဲလိုဆိုရင်လည်းပဲဘုန်းကြီးတို့ယောဂီများဒီမှာတထိုင်လေးသီလယူလိုက်ရတာဒီထိုင်တဲ့အချိန်လေးမှာ ကိုကဒီရှင်းပန်းသီလာလေးစောက်တည်လိုက်ရင်အဲ့ဒီတထိုင်တွင်းကုသိုလ်မရဘူးလားမရပါဘူးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကြုံလာပြီဆိုရင်ဘယ်ချိန်ပဲဖြစ်ဖြစ်ကိုရတဲ့ကိုအချိန်လေးကိုအဲ့ဒီတထိုင်ဖြစ်စီတနာရီဖြစ်စီဒီသီလာလေးစောက်တည်လိုက်ရင်သီလာကုသိုလ်တွေမိမိတို့မှာပြည့်စုံနိုင်ပါလေနောက်အခုတရားအထုတ်တဲ့ပုဂ္ဂိုလ်ကတော့သီလဟာအထူးကိုပြဏာထားပြီးတော့စင်ကြယ်အောင်ဆောင်တရားစင်ကြယ်တဲ့သီလအခြေခံပြီးတော့ခုဘုန်းကြီးတို့ယောဂီများဆိုရင် ဆွန်းစားတဲ့နေရာမှာလည်းလူခံတဲ့နေရာမှာလည်းအလှရှင်နေအလုံးအကျိုးများစေဖို့အတွက်အခုယဟန်တန်ဃာတော်များကစယောဂီသူတော်စင်များကြည့်အောင်အလုံးရှုမှတ်မှုနဲ့ဖုံးပေးတဲ့ပုဂ္ဂိုလ်အများကြီးပဲရှုမှတ်မှုနဲ့ပုဂ္ဂိုလ်ရှုမှတ်မှုနဲ့ဖုံးပေးနေကြတယ်အဲ့ဒီမတ်ချက်တိုင်းမတ်ချက်တိုင်းဒီအာယုမတ်စိတ်လေးဒီမှာကိုရင်ကိုရာခန့်ရင်ခတ်တာယူရင်ယူတာဒီပေါ်မှာမတ်စိတ်လေးရောက်နေတဲ့ချိန်လောဘလည်းမပါဘူးဒေါသလည်းမပါဘူးမောဟလည်းမပါဘူး ပါဇက်ထဲရောက်လို့ဝါးနေတဲ့အချိန်ဆိုရင်လည်းဒီဝါးတဲ့အာယုံလေးပေါ်မှာစိတ်ဆိုင်နေရင်ခံစားမှုမပါအဲ့ဒီမှာဒီအချိန်လေးမှာလောဘဒေါသမောဟကင်းနေတယ်ဒါကြောင့်ဘုရားယဟန္တာများကိုလှူတယ်လို့ပဲရှုမှတ်မှုလေးနဲ့ပုံပင်းနေတဲ့လူပုဂ္ဂိုလ်ကိုလှူရင်ယဟန္တာတစ်ပါးကိုလှူရအောင်ကြိုးများဒါကြောင့်လေယဟန္တာမှာကိလေသာတွေလုံးဝကင်းတယ်လို့ အခုရှုမှတ်နေစေယောဂီရဲ့တန်တန်မှာလောဘဒေါသကိလေသာတွေတည်င်ကတည်င်ကမကင်းဘူးလားကင်းပါပါအဲ့ဒီအချိန်လေးမှာလှူရတဲ့အတွက်ယဟန္တာတစ်ပါးလှူရသလားအကျိုးမများဘူးလားမများပါဘူးဒါကြောင့်လူတန်းနဲ့ကုသိုလ်ရှင်များအကျိုးများဖို့အတွက်လည်းပဲခွင့်ရတို့ဒီကအားလုံးတန်ခါတော်များယောဂီများကရှုမှတ်မှုလေးနဲ့ဖုံးပေးကြတယ်အဲ့တော့ရှုမှတ်မှုလေးနဲ့ဖုံးပေးကြတယ်သီလစောင့်ထင်းတဲ့အတွက်စင်ကြယ်အောင်စောင့်ထင်းတဲ့သီလကုသိုလ်ရေးလည်းရတယ်အခုရှုမှတ်မှုမှာလည်းအချိန်နဲ့တပြေးညီ ဆွမ်းစားတဲ့နေရာမှာဖြစ်စီဈဉ္ညာလျှောက်တဲ့နေရာမှာဖြစ်စီရက်တဲ့နေရာမှာဖြစ်စီထိုင်တဲ့နေရာမှာဖြစ်စီနောက်ဆုံးမိမိရဲ့အိယာပေါ်ရောက်လို့လည်းဒီတိုင်းပြင့်မအိပ်ခဲနဲ့ရှုမှတ်မှုလေးနဲ့မအိပ်ကြဘူးလားအိပ်ကြပါဘူးအဲတော့ဘာဝနာကုသိုလ်ကြီးအပြည့်အစုံမရဘူးလားရပါတယ်နည်းနည်းလေးကအများကြီးလားအများကြီးပါတမတ်မှတ်ရင်ကုသိုလ်စိတ်တစ်ခါဖြစ်တယ်တမတ်မှတ်ရင်ကုသိုလ်စိတ်တစ်ခါဖြစ်တယ်ဆိုတော့နာယီပေါင်းများစွာရှုမှတ်နေတဲ့အတွက်ကုသိုလ်စိတ်ကနည်းနည်းလေးရတာလားအများကြီးရနေတာလားအများကြီးပါဒါကြောင့်မို့မြတ်စွာဘုရားကကုသလရာတိ ကုသိုလ်ရဲ့အစုပုံကိုပြပါဆိုရင်ဒီတရားအားထုတ်နေတဲ့ပုဂ္ဂိုလ်ကသာပြနိုင်တယ်အဲ့ဒီပုဂ္ဂိုလ်ရဲ့တဏ္ဍာမှာကုသိုလ်တွေအများကြီးအစုပုံကြီးလည်းရှိနေတယ်ဒါကြောင့်မို့အဲ့ဒီမှာဘာဝနာကုသိုလ်တွေရတယ်ခုတရားနာတော့လည်းပဲတရားနာရတဲ့ကုသိုလ်တွေမရဘူးလားမရပါဘူးတရားနာပြီးတော့မိမိခုဒီလားစောင့်တည်စောင့်တည်ထားတဲ့ကုသိုလ်ဘာဝနာတွေအားထုတ်ထားတဲ့ကုသိုလ်တရားနာရတဲ့ကုသိုလ်ဒီကုသိုလ်အစုစုတွေကိုမိမိတို့ကအမျှတမ်းမဝေးကြဘူးလားမဝေးပါဘူးပဋိဒါနကုသိုလ်ဘာကုသိုလ်လဲပဋိဒါနကုသိုလ် နောက်မနေ့မနေ့မှာကိုဆရာတော်ဥဒ္ဓမသာမီးကနေပြီးတော့ယနေ့အာယုဇာလူတန်းတဲ့ကုသိုလ်ရှင်များယနေ့လောကဒါနကုသိုလ်ရှင်များအဲ့ဒီကုသိုလ်ရှင်များကိုမနေ့နေ့ကြီးညာပြီးတော့ကုသိုလ်ရှင်တွေကြီးညာပြီးတဲ့ခံပါလေမိမိတို့တွေကဝမ်းမြောက်ဝမ်းသာဒါတော့မခေါ်ဆိုကြဘူးလားဟုတ်ပါပါပတ္တန်လူမောရဏကုသိုလ်ဒီတော့ကုသိုလ်တွေဟာမိမိတို့ရနေတာနည်းနည်းလေးလားအများကြီးလားအများကြီးပါ ဒီကနေ့ရွှေမင်းဝန်ဆရာတော်ရဲ့တရားစခန်းပွဲမှာမင်္ဂလာဓမ္မကျောင်းတက်ကြီးကိုဆယ်ရက်တာလာရတာမိမိတို့မှာအရှုံးပေါ်သလားအမြတ်ထွက်သလားအမြတ်ထွက်ပါလားနည်းနည်းလေးညံ့ရတာလားအများကြီးညံ့ရတာလားအများကြီးညံ့ရအေးအဲ့ဒီကုသိုလ်အစုစုတွေကိုဒီနေ့မိမိတို့အထုထားတဲ့ပြုစုထားတဲ့လှူဒန်းထားတဲ့လှုပ်အားထားတဲ့လောဘဒါနကစပြီးတော့အားလုံးအဲ့ဒီကုသိုလ်အစုစုတွေကိုအမိဖမ်းမှစပြီးတော့ဝိနည်းများကိုမြတ်တမ်းဝေပေးမှာဟုတ်တယ်မလားဟုတ်ပါဘူး ဝိနည်းများကိုညတောင်းနေပြီ။နောက်ပြီးတော့ဒီထဲမှာဆရာတော်ဘုရားဓမ္မပူဇာဖြစ်ဖြစ်နာနာပူဇော်ကြတာတွေလည်းရှိပါတယ်။ဒါတွေလည်းပဲမိမိတို့လည်းပဲယနေ့ပြုတဲ့ကုသိုလ်တွေမှာမလို့ပါတယ်ဆိုတာလေးပဲအာရုံပြုပြီးတော့အမိဖာမှာစပြီးတော့ဝိနည်းများကိုညတောင်းနေရအောင်နော်။ယနေ့ယခုယနေ့ယခုပြုပြုသမျှပြုပြုသမျှမြတ်ဘာကကိုမြတ်ဘာကကိုမိဘဆရာမိဘဆရာ မြို့တဟာနှင့်မြို့တဟာနှင့်ဘုမာဆောင်ကြံဘုမာဆောင်ကြံကိုဆောင်နဂံကိုဆောင်နဂံအရင်စ၍အရင်စ၍ရှိသည်မြလုံးစုံရှိသည်မြလုံးစုံဘုံ31ဘုံ31ဖြစ်ဖြစ်တည်းမြဖြစ်ဖြစ်တည်းမြဝိနည်းရတို့ဝိနည်းရ ရကြပါစေရကြပါစေအင်္ဂဝေသည်အင်္ဂဝေသည်ညာထွေတာတုညာ